အိမ်နဲ့နဲ့လည်းရတယ်တရားဓမ္မများအဲတထိုင်နဲ့ဘာကြောင့်ရတယ်လဲတဲ့သရာယဝရိယယတတိယသမာရိယပညာယပုံ၅ပါးအဲမထိုင်မဲနဲ့ကတော့မမရဘူးသာမှတရားဆိုတာဘာကြောင့်တထိုင်နေနဲ့ရတယ်လဲတဲ့အခုတရားဓမ္မများအခုထိုင်တဲ့ပုံကိုယ်တွေဟာသရာအရေးကြီးပါတယ်သရာဝရိယတတိသမာရိ ပညာပုံ၅ပါးရှိနောက်ပြီးတော့ပုံ၅ပါးလည်းရှိရမယ်တဲ့သတိပဋ္ဌာန်တရား၄ပါးဘုရားကဟောထားတယ်ကဲကနဦးစိတ်ကလေးဟာအာနာပါနတတိကျတတိဆိုတာအစ္စတတဏ္ဍာကတွန်းလိုက်တဲ့သဘောလေးကိုသိယုံလေးသိတာသိတာလေးပဲသိတာတွန်းလိုက်တဲ့သဘောလေးကန်လိုက်တဲ့သဘောလေးဒါလေးပဲသိပါအဲ ဒါအခုတရားဓမ္မများအပေလေးပါလွတ်အောင်လို့လာပြီးတင်ပြနေတာအဲသေသေခါနီးသေးသေးအသိလေးထားတတ်ဖို့ဟာအရေးကြီးပါတယ်လို့အော်ဟစ်သေးရလို့ကတော့သွားမလို့သွားလိမ့်မယ်ဗျာအဲဒီတော့သတိပဋ္ဌာန်တရား၄ပါးဘုရားဟောထားတဲ့ကာယဝေဒနာစိတ်ဓမ္မကနုစိတ်ကလေးဟာနာတိပြတွန်းတာကန္တာသိနေတာကာယသတိပဋ္ဌာန်ခေါ်တယ်တော်တော်ကြာကြတော့တရားဓမ္မများ အောက်ကအမာနဲ့ကိုနဲ့ကြာကြာထိပါများလာတော့ကြာကြာထိုင်ပါများလာတော့ဝေဒနာဖြစ်လာတယ်ဝေဒနာဖြစ်လာတော့ပထဝီဓာတ်ကသတ်မဲ့ပုံကိုကြတော့ဘယ်လိုဖြစ်လာမလဲတဲ့တင်းလာမယ်တောင်းလာမယ်ထုံးလာမယ်ကျင်းလာမယ်အောင့်လာမယ်ကြိုက်လာမယ်အဲဒီလိုဖြစ်လာပြီဆိုလို့ရှိရင်မပြင်းနဲ့ပမာရိပြင်းပြင်းလေးရှူပြီးတော့ဒါတခါတည်းဒီရုပ်ဤဖောက်ပြန်တဲ့ရုပ်ဝေဒနာကိုအစအလဲအဆုံးကိုအတိဆုံးအောင်လိုက်ပါ တထိုင်နဲ့လွတ်အောင်နော်အဲသေတော့သေရမှာပဲဒီရုပ်နဲ့ဒီနာဖြစ်သေရမှာပဲအဲသေပင်သေရညတော့လဲတဲ့အသိလေးနဲ့သေရလို့ရှိရင်အပေတကားပိတ်ပြီးနေအဲသူဂရိဘုံတွေကိုသွားကြအဲ့တော့သူဂရိဘုံတွေကိုသွားဖို့ကအရေးကြီးပါတယ်လို့ဒါကြောင့်အရေးကြီးဆုံးချက်ကသရာအရေးကြီးပါတယ်တဲ့သရာဆိုတာပါလဲငါတို့ဆရာပြောတဲ့အတိုင်းငါတို့လုပ်သေရင်လည်းသေရောဒီတစ်ထိုင်တည်းနဲ့ လွတ်မြောက်သွားအောင်ဆရာမှားတဲ့အတိုင်းငါလုပ်မယ်ဆိုတဲ့အဲ့ဒီစိတ်ဟာဘာလဲတရားပဲအဲသူခိုင်းနိုင်လုပ်မယ်ဆိုတဲ့စိတ်ဟာအဲ့ဒါဘာလဲတရားပဲအဲ့တော့မြတ်စွာဘုရားလက်ထက်ကဖောတိလမထေကြီးဟာဖြင့်ကိုရင်လေးကခိုင်းဒီလိုသွားလိုက်ဒီလိုလုပ်ဆိုသေခြင်းသေပေးစီတော့တရားလိုချင်တာကိုသေခြင်းသေပေးစီတော့ကိုရင်လေးခိုင်းတိုင်းငါလုပ်တော့မယ်ကိုရင်သတ်တာအသေးခံတော့မယ်ဆိုပြီးတော့အဲ့ဒါဘာလဲတရားပဲဗျာ အယုတ်ကြည်ကြည်အေခလူသေးရင်သေးမသေးတရားရသရာယဝရိယယတတိယသမာဓိယပညာယပုံ၅ပါးရှိဆရာမှားတဲ့အတိုင်းလုပ်လို့ရှိရုံရှိရင်တထိုင်နဲ့နဲ့အပယ်လွတ်ပါလိမ့်မယ်လို့အဲဒီတော့သရာစိတ်ဝရိယစိတ်တတိစိတ်သမာဓိစိတ်စိတ်တွေနောက်တော့စိတ်တွေကိုပြောပြအခုဟာကသတိပဋ္ဌာန်တရား၄ပါးနဲ့လိုက်တယ်ထွက်လေဝင်လေလေးကိုထွက်ထားလေးသိဝင်လာလေးသိတာကာယသတိပဋ္ဌာန် တော်တော်ကြာကြတော့ထိုင်မှများလာတော့အောက်ကအမာနဲ့ကိုယ်နဲ့တွေ့လိုက်တဲ့အခါဖတာဝေဒနာဖြစ်လာပထဝီဓာတ်ကသတ်မဲ့ပုံကိုကြတော့ကနဦးဥဆောင်တက်လာတဲ့ရုပ်ကကိုယ်သတ်မှာပဲလို့တစ်ထစ်ကြမှပထဝီကသတ်မဲ့ပုံကိုကြတော့တင်းလာမယ်တောင်းလာမယ်ထုံလာမယ်ကျင်းလာမယ်အောင့်လာမယ်ကြိုက်လာမယ်။အော်ငါသိလို့ရှိရင်တော့ပထဝီဓာတ်ကသတ်တော့မယ်။သိရအာဘောဓာတ်ကသတ်မဲ့ပုံကိုကြတော့သမာဓိနဲ့အခုဖားနေလိုက်တဲ့အခါအာနာပါနတတိယူနေလိုက်တဲ့အခါရင်ထဲနှလုံးထဲကိုကြပ်ပြီးတော့လေကြောင်းနဲ့ထိုးတက်လာလိမ့်။ ဩငါသေလို့ရှိရင်တော့ဖောရောက်ပြီးကြတရမယ်လို့တတိချမှဒီဇောယုတ်ကသတ်မဲ့ပုဂ္ဂိုလ်ကြတော့အခုတမာရီနဲ့တတိယူနေလိုက်တဲ့အချိန်ကတမာရီယူနေလိုက်တဲ့အချိန်ကအောက်ကအမာနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဝေဒနာဖြစ်လာတော့အပူချိန်ကြီးတက်လာတယ်ခန္ဓာကိုယ်ကြီးအေးကျင်လဲရေခဲတုံးကြီးလိုအေးလာတယ်အေးလာမယ်ပူလာမယ်ဆိုလို့ဩငါသေလို့ရှိရတော့တေဇောယုတ်သတ်တော့မှာပဲပူလောင်ပြီးငါသေရတော့မယ်လို့တတိချမှတ် ကနဦးဆောင်တက်လာတဲ့ရုပ်ကကိုယ်သတ်ပါဝါရောရုပ်ကသတ်မဲ့ပုံကိုကြတော့လက်တွေချီတွေကောင်းနေရိမ့်ရိုက်ပြီးတော့ခန္ဓာကိုယ်ကြီးရိမ့်ထိုးပြီးတော့ရိမ့်ရိုက်ပြီးတော့လှုပ်ရှားပြီးတောကန်လက်တွေပြောင်းပြောင်းပြောင်းပြောင်းနဲ့မကြောက်ကြနဲ့တထိုင်နဲ့အပယ်လော့အောင်လို့လှုပ်ရှားတောကန်လှုပ်ရှားလာလိမ့်မယ်။အော်ငါသေလို့ရှိရင်လေဖြတ်သေးရမယ်လို့တစ်ထစ်ချမှပြင်လဲမနေနဲ့သေခါနီးဆက်ဆက်ပြင်လို့မရဘူး။အဲတခါတည်းကိုသရဝရိယသတိသမာဓိပညာပုံငါးပါးလက်ကင်ထားပြီးတော့ ငါဆရာခိုင်းနဲ့ငါလုပ်မယ်ဆိုပြီးတော့တခိုင်နဲ့နဲ့ကာရကအပယ်တော့တခိုင်နဲ့နဲ့ဒကာရကမပြအပယ်တော့အောင်ပေးနေတာစိတ်တော့ပြင်ပေးမှာအဲဒီတော့ဒကာရကမပြကလည်းပဲသရာဝရိယတတိသမารိပညာဘုံ၅ပါးလက်ကင်ထားဖို့အရေးကြီးတယ်သိခြင်းလဲသိရောဟာအယုတ်ကြည်ကြည်အရေးခန့်ခါဒီစိတ်ကိုထားရအဲဒီတော့တခိုင်နဲ့နဲ့အပယ်တော့အောင်လို့လာပေးတာသေတော့သေရမှာပဲဒီကနေ့သေမလားလက်ဖန်သေမလားတပည့်သေမလားတော့သေတော့သေရမှာပဲဘယ်ချိန်သေရမလားတော့မသိဘူးသေတော့သေရမယ် အဲ့တော့သေပင်သေရညာတော့လေအသိလေးနဲ့သေရောက်သေရဖို့အသိမရှိတဲ့ပုဂ္ဂိုလ်ကတော့လေးဘက်ထောက်ရက်ဆင်းရမယ်လားမဘာကြောင့်လဲအသိမှမရှိပဲသေဟာလေးဆဲဆဲကြတော့တရားဓမ္မပြခန္ဓာမှာနာတိပြတောနာကန္တာသိနေတာကာယသတိပ္ပတာအောက်ကကြာကြာထိုင်ပါများလာတဲ့အချိန်ခါကျတော့အောက်ကဝေဒနာဖြစ်လာတယ်ဝေဒနာဖြစ်လာတော့နာတိပြကတ်နေတဲ့နာတရားမနေနိုင်တော့ဘူးဝေဒနာတော့ခံစားလိုက်တာကိုကလှုပ်မယူရပါဘူးသို့တော်လည်းသူပြောင်းသွားပါလိမ့်မယ် ပြောင်းသွားပြီးဝေဒနာသွားခံစားလိုက်ပြီတဲ့တင်းနာပေါ်တော့တင်းတယ်လို့သွားသိလိုက်လေတင်းတယ်လို့သွားသိတင်းတယ်လို့သွားပြီးမရှုလိုက်နဲ့တင်းတယ်လို့ရှုလိုက်ရင်ဒိဋ္ဌိဖြစ်နေပြီဝေဒနာတဏှာကုနေပြီဝေဒနာကိုတဏှာလို့အောင်ရှုအောင်ဝေဒနာကိုအောင်ဖောက်ပြန်တဲ့ရုပ်ဝေဒနာပဲလို့ဒီသိရတင်းတယ်လို့မသိရတောက်တယ်လို့မသိရထုံတယ်လို့မသိရဘူးအောင့်တယ်လို့မသိရဘူးကြိုက်တယ်လို့မသိရဘူးကြက်တယ်လို့မသိရဘူးဒီလိုသိတာကတော့ခလေးလေးတဲ့ဒီလိုပဲသိတယ် တရားထိုင်တဲ့ပုဂ္ဂိုလ်ဒီလိုမသိရဝိပဿနာယောဂီပုဂ္ဂိုလ်ဒီယုံနာကိုသိရယုံဤသဘောကဘာလဲတဲ့ဖောက်ပြန်နာဤသဘောကဘာလဲတဲ့ခံစားအဲ့တော့ဩယုံဝေဒနာဘာလားလို့ဒီလိုလက်ဥစိတ်ကလေးကဒီလိုသိရမယ်တင်းတယ်တောက်တယ်လို့တော်ရင်နောက်လက်ဥစိတ်ကလေးကတင်းတယ်လို့သွားသိလိုက်လေယုံမယ်တောက်တယ်ပူတယ်လို့သွားသိလိုက်လေယုံတင်းတယ်တောက်တယ်ပူတယ်အေးတယ်လို့သိတဲ့စိတ်ကိုအော်ဒါမရှိတဲ့စိတ်ပဲဒါအပယ်သွားမဲ့စိတ်ပဲ ရှိတာကဘာလဲဖောက်ပြန်တဲ့ရုပ်ဝေဒနာရဲ့လို့ဒီလိုသိစိတ်ပြောင်းပလိုက်ဝေဒနာပေါ်ကိုစိတ်ဒီလိုပြောင်းပြည့်ဝေဒနာဖြစ်လာတယ်မပြင်းနဲ့မပြင်းနဲ့ဒီရုပ်ဝေဒနာကိုအစအလေအဆုံးဝင်လိုက်ပါတထိုင်နဲ့နဲ့အပယ်လွတ်တာအော်ဒကာတော်မများအခုတရားထိုင်တဲ့ပုဂ္ဂိုလ်ကခဏသေးကြည့်ခိုင်းတာသေတတ်ဖို့ဟာစိတ်ကလေးထားတတ်ဖို့ဟာဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားတော့အကျူမနှုံးစီနဲ့မှန်မှန်ရှူသွားပါပြင်းပြင်းခန္ဓာကြီးလောက်ရမယ်တရားလည်းမျိုးလည်းမဟုတ်ဘူးသဘောကိုလိုက်ပါအဲ့တော့ ဝေဒနာတစ်ခုပေါ်လာတယ်တဲ့တင်းတာပေါ်လာတော့တင်းတယ်လို့နာသွားသိလိုက်လိမ့်မယ်တင်းတယ်လို့မသိဘဲနဲ့အော်တင်းတယ်လို့ဆိုတာအဝိဇ္ဇာအသိပဲမရှိတဲ့တရားပဲရှိတာကဘာလဲဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိလိုက်ဖောက်ပြန်တဲ့ရုပ်ဝေဒနာသိလိုက်တော့နောက်စိတ်ကဘယ်လိုသိရမလဲဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာသည်နာပါလားဒီလိုသိလိုက်စိတ်ကလေးကြောင်းလိုက်ဖောက်ပြန်တဲ့ရုပ်ဝေဒနာရဲ့လို့သိတဲ့စိတ် အဲ့ဒီဝေဒနာသိတဲ့စိတ်ကဝေဒနာသည်နာရဲ့လို့သိလိုက်တဲ့စိတ်နာကိုပြောင်းလိုက်နာကနေပြီးတော့နာစိတ်ကနေပြီးတော့နာဤသဘောသူသဘောဘာလောက်တတ်တယ်လဲဩဝေဒဝေဒနာသည်နာပါလားနာဤသဘောဘာလောက်တတ်လဲသူသဘောလက္ခဏာလားခံစားပါလားလို့ဒီလိုသိလိုက်အဲ့ဒီခံစားတဲ့သဘောလေးကိုတင်းနာပေါ်လဲခံစားလိမ့်မယ်နာတောင်းနာပေါ်လဲခံစားလိမ့်မယ်ထုံနာပေါ်လဲခံစားလိမ့်မယ်အောင့်နာပေါ်လဲခံစားလိမ့်မယ် ပြတ်တာပေါ်လဲခံစားလိမ့်မယ်လှုပ်လာတာပေါ်လဲခံစားလိမ့်မယ်ပူတာပေါ်လဲခံစားလိမ့်မယ်အဲခံစားတဲ့သဘောလေးကိုတွေးလိုက်အဲ့တော့ခံစားတဲ့သဘောလေးသာသိရပါတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောက်နဲ့လို့ဒီလိုသွားမသိလိုက်ပါနဲ့ဒီလိုသိလိုက်ပြီဆိုလို့ရှိရင်အပေလေးပါဆင်းရမယ်စိတ်တင်းတယ်လို့သိရင်အပေသွားရမယ်ဝေဒနာတဏှာကူးနေပြီတောင်းတယ်လို့သိလိုက်ပြီဆိုရင်ဝေဒနာတဏှာကူးနေပြီ ပူတယ်လို့သိလိုက်ပြီဆိုရင်ဝေဒနာတနာကူးနေပြီအေးတယ်လို့သိလိုက်ပြီဆိုရင်ဝေဒနာတနာကူးနေပြီဒုက္ခပေါ်ဒုက္ခဆင်းပြီပူတယ်လည်းမသိနဲ့အေးတယ်လည်းမသိနဲ့ကြိုက်တယ်လည်းမသိနဲ့ထုံတယ်လည်းမသိနဲ့ကြက်တယ်လို့မသိနဲ့လှုပ်တယ်လို့မသိနဲ့ရတယ်လို့မသိနဲ့ရတယ်လို့သိလိုက်ပြီဆိုပေါ်ရလာလိမ့်မယ်ကြိုက်တယ်ကြိုက်တယ်လို့သိရင်ပေါ်ကြိုက်လာလိမ့်မယ်အောင့်တယ်အောင့်တယ်လို့သိရင်ပေါ်အောင့်လာလိမ့်မယ်ပူတယ်ပူတယ်လို့သိလိုက်ရင်ပေါ်ပူလာလိမ့်မယ် အေးတယ်အေးတယ်လို့သိရင်ပိုအေးလာလိမ့်မယ်ကြက်တယ်ကြက်တယ်လို့သိရင်ပိုကြက်လာလိမ့်မယ်အဲ့ဒါပါလေမိစ္ဆာဒိဋ္ဌိအဲ့ဒါအပယ်သွားမဲ့စိတ်ကြီးအဲ့ဒါကဘာလာသန်းတည့်တဲ့ကသိတဲ့စိတ်တွေဗျအဲ့ဒါကဘာလဲမိစ္ဆာဒိဋ္ဌိအသိအဲ့ဒီအသိကနေပြီးတော့ပူတယ်အေးတယ်လှုပ်တယ်ကြွတယ်ရားတယ်ကားနဲ့ကြိုက်တယ်လို့မသိပဲနဲ့ဝေဒနာဒီနာတာဒီနာဤသဘောဘာလို့တာလဲခံစားပြီးပြက်တဲ့သဘောလေးကိုလာသိခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်ခံစားဒီသတိရသိတာ အဲ့ဒီအသိသိထားပြီဆိုလို့ရှိရင်အတိတ်ကအယူမအမမအသွဲမတင်းနဲ့တောက်နဲ့ထုံနဲ့ကျင်နဲ့အောင့်နဲ့လို့သိတဲ့အသိတွေချုပ်ကုန်လိမ့်စိတ်ဓာတ်သင်္ခါရတွေချုပ်ကုန်လိမ့်မရှိတဲ့စိတ်တွေမရှိတော့ရှိတဲ့စိတ်ကလေးကကပရိစိတ်ကလေးကဘာလဲတဲ့ပြစ္ဆုတ်ပါရုပ်ဝေဒနာနာခံစားတယ်ခံစားပြီးတာပြက်ဒါပဲရှိအဲ့ဒီခံစားပြီးပြက်တဲ့သဘောလေးဒါတခုတည်းလေးဒါသိတာဝေဒနာပြင်းရင်ပြင်းပြင်းလေးရှိသွားအဲကြောက်မပေးနဲ့တထိုင်နဲ့လောက်အောင်အဲငါတို့ဆရာမှားတဲ့အတိုင်းငါတို့လုပ်မယ် စိတ်တသတိပ္ပံတစ်ချိန်တစ်ခါတည်းရောက်အပယ်လွတ်တယ်ဒါအခုကခဏသေးကြည့်တာပဲဒကာဒကာမပြအဲစူးစားပြီးတော့တတ်တယ်ငါတို့ဟာရောက်တော့ရောက်ခါလေးဟာဖြင့်အဲဆရာမှားတဲ့အတိုင်းငါတို့လုပ်မယ်အယုတ်ကြည်ကြည်အေးခန့်လူသေးရင်သေးမသေးတရားရဆိုတဲ့ဒီစိတ်ကိုဒါသရာစိတ်အရေးကြီးတယ်သေးလည်းမသေးနိုင်ဘူးအခုကခဏသေးကြည့်ခိုင်းတာသေတတ်ဖို့ကအဲအခုကတရားကျင့်တဲ့ပုဂ္ဂိုလ်ကဝတိဘောဝေနာ မကျင့်တဲ့ပုံကိုယ်တွေဝတိဘောမှမရှိဘဲနဲ့ဘယ်ကလာပြီးတော့သေတတ်ပါလဲအဲအခုကျင့်တဲ့ပုံကိုယ်မှဝတိဘောဝင်ခိုင်းတာအလေးအကျင့်ဟာသေဃာတိဆဲဆဲမှာတဏှာကြီးခံရမယ်နှစ်နာရီခံရမယ်သုံးနာရီခံရမယ်လေးနာရီခံရမယ်ငါးနာရီခံရမယ်ဆယ်နာရီခံရမယ်တရက်ခံရမယ်နှစ်ရက်ခံရမယ်သုံးရက်ခံရမယ်ဒီဝေဒနာကိုသိကြီးခံပြီးတော့ဝေဒနာကိုတဏှာလောက်အောင်ချုပ်နိုင်မှာဝေဒနာတဏှာကုလို့လူလှိပ်သေးပြီဆိုရင်တော့ကျိမ့်သေးတယ်အပယ်ဆင်းရတော့ဘာကြောင့်လဲဝေဒနာတဏှာကုနေပြီအဲ ဝေဒနာတဏမကိုအောင်လို့အခုတရားတော်မှာပြစိတ်ကလေးတွေပြင်ပေးတာတင်းတာပေါ်ရင်တင်းတယ်လို့မသိနဲ့ဝေဒနာကိုသာသိလိုက်။အော်ဖောက်ပြန်တဲ့ရုပ်ဝေဒနာပဲ။ဝေဒနာဒီနာမယ်။နာဤသဘောသူသဘောဘာလောက်တတ်တယ်လဲဆိုတော့အဲ့ဒီမှာလိုက်ပြီးသူသဘောကိုကြည့်တော့တင်းတာလည်းခံစားလိုက်မယ်။တောက်တာလည်းခံစားလိုက်မယ်။အောက်တာလည်းခံစားလိုက်မယ်။ထုံတာလည်းခံစားလိုက်မယ်။နာဤသဘောကဘာလဲလက္ခဏာခံစားတာပဲကြည့် ကြက်လာတာလည်းခံစားလိမ့်မယ်လှုပ်လာတာလည်းခံစားလိမ့်မယ်ရတာလည်းခံစားမယ်တင်းနဲ့တောင်းနဲ့လှုပ်တယ်ရတယ်ပူတယ်အေးတယ်ဆိုတာကမရှိတဲ့စိတ်ခံစားတဲ့သဘောကပြစ္ဆုတ်ပါခံစားနေတယ်နာနာအဲ့ဒီခံစားတဲ့သဘောပြစ္ဆုတ်ပါအမှန်လေးတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင်းနဲ့လှုပ်တယ်ရတယ်လို့သွားမသိလိုက်နဲ့ဒီလိုသိလိုက်ရင်မိစ္ဆာဒိဋ္ဌိရှိတာကဘာလဲတဲ့ရုပ်ဝေဒနာဖောက်ပြန်နေတဲ့သဘောဟာနာနာခံစားနေတာ ခံစားတဲ့သဘောကိုအကြောင်းကိုသအကျိုးတရားကြီးကိုတင်းနေတောက်နေလို့ဘောမရှုလိုက်နဲ့တင်းနေတောက်နေထုံနေကျင်းနေအောင့်နေကြိုက်တယ်လို့ဒီလိုသွားရှုရင်အကျိုးအကျိုးတရားကြီးဒီအကျိုးတရားကြီးကသဘာဝတရားကြီးသဘာဝတတ်ကြီးဒီဟာကြီးကဓမ္မသဘောကြီးငကောကလည်းပူတယ်ငကောကလည်းကြိုက်တယ်ငကောကလည်းထုံတယ်ငကောကလည်းကြက်တယ်အခုလည်းပေါ်လာရင်ကြက်တာပေါ်လို့ကြက်တယ်လို့သိတယ်ကြိုက်တာပေါ်လို့ကြိုက်တယ်လို့သိတယ် အောက်နာပေါ်လို့အောက်နေလို့သိတယ်အဲ့ဒါပါလေအကျိုးတရားကြီးအကျိုးအကျိုးပေါ်အကျိုးရှုကြီးခေါ်တယ်ဒီလိုမရှုနဲ့အကြောင်းကိုသတ်လိုက်အကျိုးရသွားအောင်အကြောင်းကိုသိမှအကျိုးရမယ်အကြောင်းမသတ်လို့ရှိရင်အကျိုးပဲတော့မှမရဘူးကဘာလာသတ္တရတဲ့ကကြိုက်တာကြီးပေါ်လာလို့ကြိုက်တယ်လို့သိတယ်အခုပြစ္ဆုတ်ပန်တရားထိုင်လိုက်တဲ့အချိန်ခါတော့ဝိပဿနာဉာဏ်နဲ့ရှုလိုက်တဲ့အချိန်ခါမှာအတိတ်ကလည်းကြိုက်တယ်လို့သိတယ်အခုပြစ္ဆုတ်ပန်လည်းကြိုက်တယ်လို့သိတယ် အနာကလည်းကြိုက်တယ်လို့သိရုံပဲ။အော်တန်ရောစဉ်သုံးပါလွတ်ပါမလား။မလွတ်ဘူး။တန်ရောစဉ်သုံးပါခန္ဓာ၅ပါးကာလသုံးပါလွတ်မြောက်သွားအောင်အတိတ်ကာလတုန်းကတင်းနေတောင်းနေထုံနေကျင်းနေအောက်နေလို့သိတယ်။အခုပြစ္ဆုတ်ပါနဲ့ဒီအသည့်မျိုးသိမယ်ဆိုလို့ရှိရဲ့အနာကလည်းသိနေအောင်ပဲ။အဲ့တော့အတိတ်ကလည်းကြိုက်တယ်ထုံတယ်လို့သိခဲ့ပြီ။အတိတ်စိတ်ကိုပယ်ရလိမ့်မယ်။အတိတ်ကာလကိုပယ်ရလိမ့်မယ်။အတိတ်ခန္ဓာ၅ပါးကိုပယ်ရလိမ့်မယ်။ဘာကြောင့်လဲ။ အတိတ်ခန္ဓာကဘာကအတိတ်ကအတိတ်ကာလကတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့သိတဲ့စိတ်အတိတ်ကလည်းပြစ်ခဲ့နေပြီအခုပြစ္ဆုတ်ပံလည်းတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့ဆိုလို့သိလို့ရှိရဲ့အတိတ်ကလည်းဒီအသိပဲအခုပြစ္ဆုတ်ပံလည်းဒီအသိပဲအနာကလည်းဒီအသိပဲသိနေအောင်ပဲအဲ့ဒီတော့ဒီအသိကိုဖြုတ်ကြရမယ်မိစ္ဆာဒိဋ္ဌိကိုအဲသမာဓိဋ္ဌိဖြစ်အောင်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့မကျွဲနဲ့ဝေဒနာဒီနာ နာဤသဘောဘာလို့တာလဲခံစားပြီးပြက်တဲ့သဘောလေးသဘောတရားသာရှိတယ်။ကင်တွယ်လို့မရဘူး။ခံစားပြီးပြက်။အဲ့ဒီခံစားပြီးပြက်တဲ့သဘောတရားလေးကိုဒီလိုတလုံးနဲ့သိတာပါ။တင်းနဲ့တောက်နဲ့လို့မသိလိုက်ပါနဲ့။ထုံနဲ့ကျင်းနဲ့အောင့်နဲ့လို့မသိလိုက်ပါနဲ့။ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့မသိလိုက်ပါနဲ့။အဲငါပေါင်ပဲငါချီပဲငါကောင်းပဲလို့မသိလိုက်ပါနဲ့။ဒီလိုသိလိုက်ပြီဆိုလို့ရှိရင်မိစ္ဆာဒိဋ္ဌိအသိပါအပယ်မလွတ်ပါဘူး။အဲအပယ်လွတ်တဲ့စိတ်ကပဲစိတ်လဲတဲ့။အော်ဖောက်ပြန်တဲ့ရုပ်ဝေဒနာ။ ဝေဒနာဒီနာနာဤသဘောဘာလို့တာလဲခါစားပြီးပြက်တယ်လို့ဆိုတာအဲ့ဒါသမာဓိတိပါရှိတဲ့ဟာကိုသိတာပါမရှိတဲ့ဟာတွေတင်းတယ်တောက်တယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်ကြိုက်တယ်ဆိုတဲ့အဲ့ဒီစိတ်ကြီးမရှိတော့ပါဘူးချုပ်ကုန်ပါပြီမိစ္ဆာဒိဋ္ဌိလွတ်သွားပါပြီသမာဓိဋ္ဌိအသိအမြင်ဖြစ်သွားပါပြီသမာဓိဋ္ဌိအသိအမြင်ကဘာလဲတဲ့ရုပ်ဖောက်ပြန်လာတဲ့ရုပ်ဝေဒနာကိုနာကခံစားတယ်ခံစားပြီးသာပြက်တယ်ခံစားတဲ့သဘောကိုသာသိပါ ခံစားတာမသိဘဲနဲ့တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့သွားတိလိုက်ပြီဆိုရဲအဲ့ဒါအပယ်သွားမယ်စိတ်ပါပဲအဲ့ဒါကြောင့်မလို့ဒကာဒကမပြတထိုင်နဲ့နဲ့အပယ်လွတ်အောင်ဟာကြိုးစားပြီးတော့ဒီရုပ်ဝေဒနာအစအလေအဆုံးကိုခံစားပြီးပြက်တဲ့သဘောတရားလေးကိုနာဤလက္ခဏာကိုခံစားတဲ့သဘောလေးကရှုလိုက်သွားပါအတိလေးဆုံးသွားပါလိမ့်မယ်ဆုံးသွားပြီးတစ်ချိန်တစ်ခါဆုံးမှုတဲ့ပုံကိုသိတတ်တယ်။အော်ငါသိရင်ဒီလိုပဲဖြစ်ပြီးသိရမှာပါတခဏသိကြည့်ခိုင်းတာပဲ။အဲခဏသိကြည့်ခိုင်းတာ။ နောင်လည်းသေရအောင်ပါပဲအဲအခုကတည်းကအလေးအကျင့်လုပ်ပြီးစိတ်ကလေးထထအောင်ပါကိုအခုကတည်းကခဏသေးကြည့်ခိုင်းတာအဲဝေဒနာတစ်ခုဖြစ်လာရင်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့မသိပဲနဲ့ဝေဒနာကိုနာလာသိရမယ်နာဤသဘောဘာလို့တတ်တယ်လဲနာဤသဘောဟာခံစားပြီးပြက်ပါလားဒီသဘောလေးကိုသာသိထားပါဝေဒနာဘောကိုအဲတင်းနဲ့တောင်းနဲ့ထုံနဲ့ငတ်လက်ငတ်ချီသဘောမသိလိုက်ပါနဲ့တင်းနဲ့ဆိုရင်ပိုတင်းလာလိမ့်မယ် ကြိုက်တယ်ဆိုရင်ပိုကြိုက်လာတယ်အောင့်တယ်ဆိုရင်ပိုအောင့်လာတယ်ကြက်တယ်ဆိုရင်ပိုကြက်လာတယ်မခံမရနိုင်ဖြစ်သွားလိမ့်အဲဒီတော့ဒုက္ခပေါ်ဒုက္ခဆင်းလိုက်တာလေတင်းနေတင်းနေတင်းနေတင်းနေတောင်းနေတောင်းနေတောင်းနေထုံနေထုံနေထုံနေအောက်နေအောက်နေကြိုက်တယ်ကြိုက်တယ်ဆိုတာအဲ့ဒါပိုကြိုက်တော်မယ်လားမဘာကြောင့်လဲဒိဋ္ဌိပေါ်ဒိဋ္ဌိဆင်းရတာပဲဝေဒနာပေါ်တဏှာကုနေပြီဝေဒနာပေါ်ဒုက္ခပေါ်ဒုက္ခဆင်းလိုက်ပြီဒုက္ခသမုဒိယလွတ်အောင်ရှုအောင်ဒုက္ခသမုဒိယမဖြစ်အောင်ဒုက္ခဝေဒနာဖြစ်လာရင်ဒီပေါ်ကိုသမုဒိယမဖြစ်အောင် ဒုက္ခသမုဒယချုပ်ငြိမ်းရဘယ်လိုချုပ်ငြိမ်းမလဲတဲ့သေဃာတိဆဲဆဲဒီဝေဒနာကိုဝေဒနာကကြီးအပေပို့တယ်သေဃာတိဆဲဆဲအခုလာရောက်တဲ့တရားဓမ္မတွေထိုင်တဲ့တရားယောဂီတွေဓာတ်ကြီးလေးပါတစ်ပါးပါသမယ်တင်တာပေါ်လာရင်ပထဝီကသမယ်တောင်းတာပေါ်ရင်ထုံတာပေါ်ရင်အောင့်တာပေါ်ရင်ကြိုက်တာပေါ်ရင်ပထဝီကသလိမ့်မယ်ကြက်ထားပေါ်လာရင်အာဘောကသလိမ့်မယ်ပူတာပေါ်ရင်အေးတာပေါ်ရင်တေဇောကသလိမ့်မယ် လှုပ်လာတာပေါ်ရင်ရတာပေါ်ရင်ရိမ့်ရိုင်လာတာပေါ်ရင်ဝါယောကသတ်လိမ့်မယ်ဓာတ်ကြီးလေးပါတဘာဝသတ်လိမ့်မယ်အဲအခုပေါ်လာတဲ့ရုပ်ဟာငါသတ်တော့မှာပဲလို့တတိကျမှအဲ့တော့အခုကတည်းကအလေးအကျင့်လှုပ်ပြီးတော့ခဏသေးကြည့်ခိုင်းတာပဲအဲ့ဒီတော့အခုကတည်းကသေတတ်ဖို့ဟာအလေးအကျင့်လှုပ်တော့ကြသေတော့သေရမယ်ဘယ်လိုသေရမလဲတဲ့လမ်းသွားရင်လည်းသေလိမ့်မယ်အိပ်ရတယ်လည်းသေလိမ့်မယ်နောက်ဖေးသွားရင်လည်းသေလိမ့်မယ်လှုပ်ရင်လှုပ်ကြမလှုပ်လို့ရှိရင်တော့ရေစုံမျောကြတော့ အဲကြိုးစားပြီးတော့အတိလေးဟာကိုရုပ်ဝေဒနာကိုအတိမှန်ပါမှအတိမမှန်လို့ရှိရင်ကိုကြိုးနေကြတော့မယ်အဲ့ဒါကြိုးစားပြီးတော့လာတရားဓမ္မပြအပင်မခံပြီးတော့တရားဓမ္မပြလာပြီးတော့ဒီမဲ့ပြတာပဲအဲ့တော့ရောက်တုံးရောက်ခါငါတို့တော့အပယ်လေးပါလွတ်မြောက်အောင်ခါငါတို့တော့ဆရာမှားတဲ့အတိုင်းဟာသရဝရိယတတိသမารိပညာဘုံ၅ပါးငါလက်ကင်ထားပြီးတော့ငါတို့လောက်မယ်ဆိုတော့ဘုံ၅ပါးဆိုတော့ဘယ်စိတ်လဲတဲ့သရဘုံဝရိယဘုံတတိဘုံသမာရိဘုံပညာဘုံ ဘုံ၅ပါးရှိဘုံ၅ပါးဆိုတာတရားဆိုတာအယုတ်ကြည်ကြည်ဤခံဒီရုပ်ဝေဒနာဖောက်ပြန်လာတဲ့ဝေဒနာကိုငါတို့အစနဲ့အလယ်နဲ့အဆုံးနဲ့ထိအောင်အဆုံးထိအောင်ငါလိုက်မယ်သိရင်လည်းသိရောဆိုတဲ့ဥစ္စာအဲ့ဒါတရားပဲတရားစိတ်မလျှော့နဲ့ဒါခဏသိကြည့်ခိုင်းတာအယုတ်ကြည်ကြည်ဤခံခံသိရင်လည်းသိရောသူ့သဘောကအစအလယ်အဆုံးကိုသူ့သဘောသိအောင်ငါအဆုံးလိုက်မယ်ဆိုတဲ့ဒီစိတ်ကိုထားရမယ်အဲ့ဒါတရားစိတ်ပဲ ဝရိယဆိုတဲ့ဥစ္စာပဲဟာလဲတဲ့ကဘာလာသတ်ပြည့်တဲ့ကနံကလေးကိုလွတ်ထားတယ်ဗဟိတာကိုထွက်ထွက်နေတယ်တကား၆ပေါက်ကအာရုံ၆ပါးထွက်နေတာပဲနာဝရိယစိတ်ဆိုတာနံကလေးဘဲမှမသွားအောင်တကားတဲ့ထိတ်ထိတ်ဆောက်ဆောက်ပြီးခန္ဓာကိုယ်ထဲနဲ့ထားတာအဲ့ဒါဝရိယစိတ်ခေါ်တယ်သရာဆိုတာအယုတ်ကြည်ကြည်ကြီးခန့်ခန့်ဆရာခိုင်းတိုင်းဟာကိုရုပ်ဝေဒနာအစအလေအဆုံးကိုအတိဆုံးအောင်ကလိုက်မယ်ဆိုတဲ့ဥစ္စာအဲ့ဒါသရာစိတ်ပဲနံကလေးအပြင်ဘက်မထွက်ရအောင်ထိတ်ထိတ်ဆောက်ဆောက်ထားတဲ့စိတ်ဟာဘာလဲဝရိယစိတ်တတိဆိုတာဘယ်စိတ်လဲတဲ့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 ဝေဒနာဖြစ်လာတဲ့အချိန်ခါအေးနာပေါ်လာမယ်တောက်နာပေါ်လာမယ်ထုံနာပေါ်လာမယ်အောက်နာပေါ်လာမယ်ကြိုက်တာပေါ်လာမယ်ကြက်တာပေါ်လာမယ်လှုပ်တာပေါ်မယ်ပူတာပေါ်မယ်အေးတာပေါ်မယ်ရိမ့်ရိုင်တာပေါ်လာမယ်ဆိုလို့ချင်းဒီလိုမသိနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာရဲ့လို့ဒီလိုသိလိုက်ဝေဒနာရဲ့လို့ဒီလိုသိဝေဒနာဒီနာမလားဒီလိုသိလိုက်နာဤသဘောကိုသာသိလိုက်ဝေဒနာဒီနာမယ်ဒါဒီတလုံးနဲ့ စိတ်ကလေးပြောင်းပလိုက်ဝေဒနာလက်ဦးစိတ်ကလေးကဝေဒနာသိလိုက်နောက်စိတ်ကလေးကနာကိုသိလိုက်ဟာတင်းနဲ့တောင်းနဲ့ထုံတယ်လို့မသိနဲ့တင်းနဲ့တောင်းနဲ့ထုံတယ်ကျင်တယ်မရှိတဲ့စိတ်တွေပဲရှိတာကဘာလဲဝေဒနာဒီနာဟောတတ်တယ်လို့သိလိုက်နာဤသဘောဘာလို့ကြလဲခံစားပြီးပြက်တယ်လို့ဒီလိုသိလိုက်အဲ့ဒါတတိဆိုတာဘာလဲတဲ့တင်းနဲ့တောင်းနဲ့ထုံနဲ့ကျင်နဲ့အောင့်တယ်လို့မသိပဲနဲ့ဝေဒနာဒီနာကိုသိရတာအဲ့ဒါဘာလဲတတိတင်းနဲ့တောင်းတယ်လို့မသိနဲ့မသိတဲ့ ပယ်လိုက်တဲ့စိတ်သတိထားတာအဝိဇ္ဇာစိတ်ကိုဝိဇ္ဇာစိတ်ဖြစ်အောင်လို့အပယ်လေးပါကြမဲ့စိတ်ကိုတင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတယ်အေးတယ်လှုပ်တယ်ရွာတယ်ရတယ်လှုပ်တယ်ဒီစိတ်ကိုဝေဒနာဒီနာရဲလို့ဆိုပြီးတော့သိလိုက်တဲ့စိတ်အဲအဲ့ဒီစိတ်ကိုပြောင်းတာတင်းနဲ့တောက်တယ်လို့မသိနဲ့အဲ့ဒါပါလဲသတိစိတ်အဲဝေဒနာနာကိုသိထားတဲ့စိတ်အဲ့ဒါသတိနာဤသဘောဘာလို့တတ်တယ်လဲ ခံစားပြီးပြက်ပါလားဆိုတဲ့ဥစ္စာကသရာဘုံဝရိယဘုံတတိဘုံသမာဓိဘုံခံစားပါလားလို့ယူသိလိုက်တင်လာတယ်ခံစားတယ်တောင်းလာတယ်ခံစားတယ်ထုံလာတယ်ခံစားတယ်အဲကြက်လာတာလည်းခံစားတယ်အောင့်လာတာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ခံစားတာသိကြသမာဓိကိုသမာဓိတီးပြီးတခုတည်းဖြစ်နေအောင် တင်းတာပေါ်တင်းတယ်လို့မသိဘဲနဲ့ခံစားတာပဲသိနာကိုယ်သာသိတာကြက်လာတဲ့ကြက်တာကိုနာမသိတာခံစားတာပဲသိတာထုံလာတဲ့ခံစားတာပဲသိတာကြက်လာတဲ့ခံစားတာပဲသိတာကြက်တယ်ကြက်တယ်လို့ကမသိနိုင်နဲ့အဲအဲ့ဒီစိတ်ကအပေသွားမယ်ပူရင်ပူတယ်ပူတယ်လို့ကမသိနဲ့အဲ့ဒါအပေသွားမယ်ကြိုက်လာရင်ကြိုက်တယ်ကြိုက်တယ်လို့ကမသိနဲ့အဲ့ဒါလူတိုင်းသိတယ်အသိကလေးလေးလည်းသိတယ်လူကြီးလည်းသိတယ်ဒါဘာမှသူသိတဲ့ဝိပဿနာညာမဟုတ်ဘူးပညာမဟုတ်ဘူး ကမ္ဘာလာသားတရက်တည်းကမရှိတဲ့စိတ်တွေမရှိတာတွေသိတာအဲ့ဒီစိတ်တွေကအပယ်သွားလိမ့်မယ်အဲ့ဒီတော့အဲ့ဒီစိတ်တွေကိုပျောက်ပြီးတော့ဝေဒနာဒီနာတာဒီနာဤသောဘာလို့လဲခါသားတယ်ပြက်တယ်ဒါပဲဒီအဲဒီစိတ်ကလေးကမပြောင်းမလဲပဲနဲ့ဝေဒနာတစ်ခုပေါ်လာလို့သရာဘောဝရိယဘောတတိဘောသမာဓိဘောဝေဒနာကိုနာဤသဘောခံစားတာလေးကိုတခုတည်းသိထားရင်သမာဓိဘောဖြစ်ပြီသမာဓိတည်ပြီ ပညာဆိုတာဘာလဲခံစားပြီးအပြက်သဘောလေးကိုသိလိုက်တာပညာပဲအဲ့ဒါသရာဘောသရာသိဆိုတာအယုကြည်ကြည်ရေခါခါဒီရုပ်ဝေဒနာငါအစအလေအဆုံးငါလိုက်မယ်ဆိုတာသရာသိဝရိယဆိုတာနာလေးဘယ်မှာအပြင်ဘယ်မထွက်အောင်နာလေးအပြင်ဘယ်မထွက်ရအောင်ထိမ့်သိစောင့်ကြောက်တာဝရိယသိတတိဆိုတာဘာလဲတင်းနေတောင်းနေလို့မသိပဲနဲ့ဝေဒနာဒီနာကိုသိလိုက်တာတတိ တတိစိတ်သမာဓိဆိုတာခံစားတဲ့ဝေဒနာတစ်ခုပေါ်ကိုခံစားတဲ့သဘောလေးတစ်ခုနဲ့တည်ကြည်နေတာသမာဓိပညာဆိုတာဘာလဲခံစားပြီးပြက်တဲ့သဘောလေးကိုသိလိုက်တာဝိဇ္ဇာပညာသရာဝရိယတတိသမာဓိပညာအဲ့ဒါဘုံ၅ပါးပဲအဲ့ဒီဘုံ၅ပါးကိုရပြီဆိုရင်နိဗ္ဗာန်ဝင်ပြီအဲ့ဒါကြိုးစားပါတထိုင်နဲ့လွတ်မြောက်ပါတယ်အဲသေတ္တဘဝကိုစိတ်ကလေးတွေလာပြီးတော့ သေတော့သေရမှာပဲအဲဘယ်ချိန်သေရမလဲတော့သေသေတော့သေရမယ်ဒီကနေ့သေမလားတက်မှသေမလားတစ်ပတ်သေမလားတော့မပြောတတ်ဘူးသေတော့သေရမှာပဲတဲ့သေပင်သေရညာတော့လေအမှန်စိတ်နဲ့သေရလို့ရှိရင်ဖြင့်သုဂရိဘုံနတ်ပြည်၆တာသိုးဆန်ကြမယ်အမှားစိတ်တွေနဲ့သေကြရမယ်ဆိုရင်နာလိုက်တာ၊ကြိုက်လိုက်တာ၊ထုံလိုက်တာဆိုရင်တော့ကျိန်းသေးပြီလားမှတ်တော့ဒီမဲ့ဘယ်လိုကျိန်းသေးတာလဲအပေလေးပါအဲ့ဒီတော့စူးစမ်းပြီးတော့ ဒကာဒကမာပြဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားဝေဒနာနဲ့သမာဓိနဲ့ချိန်ဝေဒနာသိပြင်းလာရင်ပြင်းပြင်းရှူသွားဝေဒနာတော့နှုံးနှုံးလေးရှူသွားညာမပေးပါနဲ့တထိုင်နဲ့လွတ်သွားအောင်တထိုင်ချုပ်သွားပြီတဲ့ရုပ်ဝေဒနာအစလည်းအဆုံးအတိလေးဆုံးသွားပြီဆိုရင်တထိုင်နဲ့နဲ့အပယ်လွတ်ပြီဘာတခါတော့မှပြားလည်းပဲအခုခဏပေးကြည့်ခိုင်းတာအသေးတက်ဖို့ဝိပဿနာတရားကျင့်ကြအားထုတ်တဲ့ပုဂ္ဂိုလ်ဟာ ဘာလို့ဘာလို့ထိုင်တာတော့ဟိအသေးကျင့်တာလို့ပြောနိုင်အောင်အခုကအသေးကျင့်တာသေတော့သေရမှာပဲသေပင်သေရညတော့လဲတဲ့အသေးကျင့်တာစိတ်ကလေးထားတတ်ဖို့ဟာမကျင့်ရင်မရဘူးလားမပညာနဲ့မရဘူးခန္ဓာကိုယ်ရှားမှအဲငါတို့ကသိထားတဲ့အသိကပညာသိကြီးမရှိတဲ့တရားတွေသိတယ်တင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင်းလိုက်တာပူလိုက်တာငါလက်ပဲငါချီပဲငါခေါင်းပဲ အဲငါရင်ထဲကကြားလိုက်တာငါကကင်းစားယောဂါငါကအဆုတ်ယောဂါငါကအသေးယောဂါကိုဟာရောလေးပဲထောက်ပြီးတော့မိုးကြောက်ခိုင်းအောင်ပဲတဲ့ဟုတ်တဏှာပေါ်တဏှာကိုနေပြီးလောဘစိတ်ဖြစ်နေပြီဆိုလို့ရှိရင်ငမိုးရိတ်ချောင်းကြီးကလည်းနေပါပြီနဲ့ငမိုးရိတ်ချောင်းကြီးလည်းလိမ့်ကြကုန်ပါဗျာစူးစမ်းကြငမိုးရိတ်ချောင်းကတော့နေနေလေးလိမ့်မကြအောင်လားလှုပ်တာကြရင်ရအောင်သင်္ဘောရင်ရအောင်လှုပ်ကြအဲလိမ့်မကြအောင် ဒီလိုမှမလုပ်တဲ့ပုံကိုမှန်လာမြကတော့လူသေးလို့လူမဖြစ်ဘူးလားမတော့ဘာကြောင့်လဲတဲ့နာတယ်ကြိုက်တယ်လို့သိထားတာမလုပ်နိုင်ပါဘူးနာတာပဲသိထားတာနာတာကြီးသိလို့ကတော့လေးဘက်ထောက်ရက်တယ်အဲကြိုးစားကြဝေဒနာခံရရင်ပြင်းပြင်းလေးရှူပါဝေဒနာနဲ့သမာဓိနဲ့ချိန်အရှုမရနဲ့ ရင်ကြိုက်ကြီးနဲ့သွားမဆိုင်လိုက်နဲ့ရင်ကြိုက်ကြီးဆိုင်လိုက်ရင်ဘဝင်နဲ့သွားမယ်အဲသတိပဋ္ဌာန်တရားဘုရားဟောတာသတိပဋ္ဌာန်နဲ့လာလိုက်သူ့သဘောတိုင်းလိုက်သွားငါသဘောသွားပြီးမလုံလိုက်နဲ့ရင်ကြိုက်နေပါလိမ့်များသွားမဆိုင်လိုက်နဲ့ရင်ကြိုက်ဆိုင်မှများတော့တော့ကြကြဘဝင်နဲ့သွားလိုက်ဖြစ်ပြပိတ်သွားလိုက်တယ်အဲ့တော့သတိပဋ္ဌာန်တရား၄ပါးနဲ့လားလိုက်กว่าသူသဘောအတိုင်းသူလိုက်กว่าသူသဘောတွေးလိုက်သူသဘောတွေးမှအတ္တပြောက် သူသဘောမတွေ့လို့ငါတွေ့နေပြီဆိုရင်အတ္တသူသဘောတွေ့ရင်အနတ္တအဲ့တော့ဒီယုတ်နဲ့ဒီနာဟာသူသဘောပဲရှိတယ်သူသဘောရှိတာသူသဘောအတိုင်းလိုက်သွားကရဝုစိတ်ကလေးကရှုမိတိုင်းရှုနေသူသဘောရှိတာသူသဘောအတိုင်းလိုက်သွားကရဝုစိတ်ကလေးကရှုမိတိုင်းရှုနေထွက်တာသည်ဝင်တာသည်ထွက်တာသည်သိတာလေးပဲလိုက်ဝေဒနာပြင်းပြင်းလေးရှုသွားအဲအဲ့တော့တော်တော်ကြာကြတော့ နာဟာဒုက္ခဝေဒနာမခံစားကြတော့ဘယ်ပြေးမလဲတဲ့နာသီးပြားပြေးသိလေနာသီးပြားသိလိုက်ဝေဒနာသိလိုက်နာသီးပြားသိလိုက်ဝေဒနာသိလိုက်အဲ့လိုသိလေမျက်စိကလည်းခန္ဓာကိုကြည့်အာယုံလေးနဲ့စိတ်အာယုံလေးနဲ့ကြည့်သမထကတော့40ရှိတယ်သမထ40ရှိတော့အတိတ်ကာလတုန်းကဒုက္ခပရိပဒါဒုက္ခပရိပဒါဆိုပါတာရှိတယ်တရားဆိုတာကနှာတလက်ထဲနဲ့ဆေးပေါ်လို့ကတော့မရဘူးဗျသမထက40ရှိတယ်ကြိုက် အတိတ်ကပါလာတဲ့အခုတရားယောဂီတွေထိုင်တဲ့ပုံကိုယ်အတိတ်ကထိုင်ဖို့လို့အခုထိုင်တာအတိတ်ကမှမထိုင်လို့ချင်းအခုပြစ္ဆုတ်ပံကာလထိုင်တဲ့ပုံကိုယ်တွေအယူလို့တော့ပြောသေးတယ်။ဘာချင်းတဲ့ပုံကိုယ်တွေအယူတွေပါကွာ။အဲအဲ့ဒီလိုပြောသေးတယ်။အခုကံပါတဲ့ပုံကိုယ်တွေအတိတ်ကပါရမီရင့်လာတဲ့ပုံကိုယ်တွေထိုင်တာ။အရိယသူတော်ကောင်းအလောင်းတွေမှထိုင်နေတာ။ အလောင်းမဟုတ်တဲ့ပုံကိုယ်တွေဒီမဲ့ဘေးက6ကြည့်ပြီးတော့အတင်းပြောတာပဲအဲအတင်းပြောတဲ့ပုံကတော့၄ပဲထောက်ပြီးရက်ဆင်းပဲအဲဘာကြောင့်လဲလုံမမလုံပဲသူများလုံတာကိုအတင်းပြောတာကိုအဲဒီတော့ကိုယ့်အပြစ်ကိုမချူသူများအပြစ်ချူလိုက်အဲဒီတော့ဒကာဒကမာပြအခုထိုင်တာပါလဲတဲ့အလောင်းကြီးတွေဘာလောင်းကြီးတွေလဲတဲ့စက်ကြလောင်းကြီးတွေအလောင်းတွေမှာကျင့်နိုင်တာအလောင်းမဟုတ်တဲ့ပုဂ္ဂိုလ်ဘယ်တော့မှမကျင့်ဘူးလားမဘာကြောင့်လဲတဲ့ဒုက္ခသစ္စာကို သစ္စာလေးပါးတရားတော်များကြီးကိုဓမ္မစကြာတရားတော်များကြီးဘုရားဟောတာသစ္စာလေးပါးတရားတော်များကြီးရအောင်ကျင့်တာဗျဒါအလောင်းကြီးတွေသောတာပန်အလောင်းကြီးတွေအလောင်းကြီးတွေမှာကျင့်နိုင်တဲ့တရားအလောင်းမဟုတ်တဲ့ပုဂ္ဂိုလ်ဘယ်တော့မှမကျင့်ဘူးသာမှဘာကြောင့်လဲတဲ့ကျင့်တာအယူတွေပါကွာလို့ပြောတယ်အဲအခုတရားဓမ္မပြဘုရားကဟောထားတယ်တရားဓမ္မပြတထိုင်နဲ့ဟာရလိုက်တဲ့ဥစ္စာဘယ်လောက်ရတယ်လဲတဲ့ဘုရားကဟောတာဒါနာအသာသီလအလဲ ဘာဝနာအဆုံးနဲ့ဝိပဿနာယောဂီပုဂ္ဂိုလ်ဟာဖြင့်မြတ်စွာဘုရားကိုရောမြတ်ကြီးခန္ဓာ၅ပါးယုံနာတရားကိုလှူလိုက်ပြီးတရားပြတဲ့ပုဂ္ဂိုလ်ကိုလည်းခန္ဓာ၅ပါးယုံနာတရားလည်းလှူလိုက်ပြီးအဲခန္ဓာကိုယ်တော့မငဲ့ကွယ်ပဲနဲ့အဲလှူလိုက်ပါရန်ဟောဓမ္မဒါနာကြီးသိခင်လည်းသိရောအယုတ်ကြည်ကြည်ကြီးခံခံသူခိုင်းနိုင်ငါလို့သိခြင်းသိပြီစေတော့ဆိုတော့ခန္ဓာကိုယ်တော်လှူပြီးပါပြီလို့ဟောဓမ္မဒါနာအောင်ပါကြီးဗျာ ဒါနအစာသီလအလဲဘာဝနာအဆုံးတဲ့ဒါနအစရပါဗျာခန္ဓာ၅ပါးလှူပြီးဘုရားကိုလည်းလှူပြီးပြီကြိုးစားကြဘုရားကိုလည်းလှူပြီးပြီကတရားပြတဲ့ပုဂ္ဂိုလ်လည်းလှူပြီးပြီခန္ဓာ၅ပါးကိုဒါနအစာသီလအလဲသီလကဘယ်သီလတော့အခုမျက်စိပေါက်ကနေပြီးဘိုက်စကုတ်ကိုကြည့်ကျင်သေးသလားချော်တာလေးကိုကြည့်ကျင်သေးသလားလှတာလေးကိုကြည့်ကျင်သေးသလား ဝါရာလေးကိုကြည့်ခြင်းလားตาရသောအတန်လေးကိုနားထောင်ခြင်းလေသလားတကား6ပေါက်ကအာယု6ပါး9ပေါက်ကပိတ်ပြီးတစ်ပေါက်ကနေပြီးထွက်နေဝင်နေလေးဝေဒနာခံစားနော်ကဲဒုက္ခကိုမခံစားနိုင်တော့ဘူးဒုက္ခဝေဒနာခံစားပြီးနော်အိန္ဒြိယသံဝရသီလလုံးပါပြီဗျာဒါနကဘယ်ဒါနလဲတဲ့ဓမ္မဒါနခန္ဓာ၅ပါးထူလိုက်တဲ့ဒါနသီလကဘယ်သီလလဲတဲ့အိန္ဒြိယသံဝရသီလဟောလုံးပါပြီဗျာ ဘာဝနာကဘယ်ဘာဝနာလဲတဲ့ဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ကပွားများလိုက်တာတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့မရှိဝေဒနာဒီနာနာဤတော့ဘာလို့တာလဲခံစားပြီးပြက်တယ်ဆိုတော့အဲ့ဒါအမှန်ပွားများလိုက်တဲ့ယုံဝေဒနာယုံနာတစ်ပါးကိုပွားများလိုက်တဲ့ဘာဝနာအဲ့ဒါဘာဝနာအဆုံးပဲအဲတရားဓမ္မကြအခုအခုတရားတစ်ထိုင်ဟာယုံနာဖြစ်ပြက်သဘာဝကို တည်ငါလေးဟာယုတ်ဝေဒနာအစလည်းဆုံးကိုရလိုက်ပြီဆိုရင်တခါတည်းကိုဒါနမှုတွေလည်းအောင်သွားပါပြီဗျာသီလမှုတွေရောဘာဝနာမှုတွေရောအမလီပြေဝပြီဝတ္ထုတွေကိုတခါတည်းကိုမဟာပထဝီမြေကြီးကနေပြီးတော့မြမာပြေတိအောင်ပုံးလှူတာနဲ့ဘာမှမဆိုင်တော့ဒါကနိဗ္ဗာန်သွားအဲဒီတော့ကြိုးစားကြတထိုင်နဲ့လော့အောင်ဝေဒနာပြင်းပြင်းပြင်းနဲ့ရှူသွားရှော့မပေးနဲ့ အဲ့တော့သမထကတော့40ရှိတယ်မျက်စိအာယုံနဲ့လည်းခန္ဓာကိုကြည့်အတိတ်ကာလတုန်းကရှုလာတဲ့ကမ္မထာနေနာမ်ကမ္မထာနဲ့အသင်ကမ္မထာနဲ့အဲရုပ်ကမ္မထာနဲ့အတုဝကမ္မထာနဲ့သမထကတော့40ရှိတယ်အတိတ်ကရှုလာတဲ့ပုဂ္ဂိုလ်ဟာအတိတ်ကအသင်ရှုလာတဲ့ပုဂ္ဂိုလ်ကအခုမျက်စိအာယုံနဲ့အသင်တွေပေါ်လာတယ်အတိတ်ကာလတုန်းကအတုဝကမ္မထာရှုလာတဲ့အတိတ်ကာလတုန်းကရှုလာတဲ့ကမ္မထာနေ နာကမ္မထာနဲ့အသင်ကမ္မထာနဲ့အဲရုပ်ကမ္မထာနဲ့အတုဝကမ္မထာနဲ့ကမ္မထာကတော့40ရှိတယ်အတိတ်ကရှုလာတဲ့ပုဂ္ဂိုလ်ဟာအတိတ်ကအသင်ရှုလာတဲ့ပုဂ္ဂိုလ်ဟာအခုမျက်စိအာရုံနဲ့အသင်တွေပေါ်လာတယ်အတိတ်ကလာတော့အတုဝကမ္မထာရှုလာတဲ့ပုဂ္ဂိုလ်ဟာအတုဝပေါ်လာတယ်အတိတ်ကလာတော့နာရှုလာတဲ့ပုဂ္ဂိုလ်ဟာဝေဒနာတွေပေါ်လာတယ်အဲ့ဒါကိုရှုလာတဲ့ကမ္မထာကိုပေါ်လာတယ် အဲဒီတော့အကုန်လုံးတရားကြီးပဲအသင်းတွေပေါ်လာတယ်မျက်စိအာယုံထဲမှာအသင်းတွေပေါ်လာတယ်ဩမျက်စိကမြင်တဲ့သဘောအသင်းကလည်းဓမ္မသဘောမြင်တဲ့သဘောဟာပါလေဩရုပ်ဤသဘောဟာတစ်ခုပြီးတစ်ခုစိတ်နာကပေါ်စိတ်နာကပြက်နေတာပေါ်နေတာကပြက်စိတ်တယ်လို့သတ်မှတ်လိုက်တာပညာနေတယ်လို့သတ်မှတ်လိုက်တာပညာဖြူတယ်လို့သတ်မှတ်လိုက်တာပညာအာယုံထဲမှာပေါ်လာတာဝိပဿနာယောဂီပုဂ္ဂိုလ်တွေဩဖောက်ပြန်တဲ့ ရုပ်လက္ခဏာပါလားတခုမိတ်တခုဖောက်ပြန်နေပါလားဒါပဲသိတာဖောက်ပြန်ပြီးပြက်တယ်ဖောက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်အော်ဖောက်ပြန်တဲ့ရုပ်လက္ခဏာပဲစိတ်နဲ့ဝါတယ်နီးတယ်ဖြူတယ်မဲတယ်ပြားတယ်ဆိုတာမရှိပညာရုပ်ဤသဘောဟာသူ့သဘောသူဆောင်ပြီးတော့ဖောက်ပြန်တဲ့သဘောတရားသာရှိတယ်ဆိုဖောက်ပြန်တဲ့သဘောဒါသိဗိဓမ္မာအာယုန်နဲ့မြင်နေအဲဝေဒနာတွေမြင်ရင်နားတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောက်တယ်လို့မရှုနဲ့ဝေဒနာဒီနာ နိုင်သဘောဘာလို့တတ်တယ်သူသဘောကခံစားပြီးပြက်ပါလားလို့ဒါပဲသိခံစားတဲ့သဘောလေးဒါသိခံစားပြီးပြက်ခံစားပြီးပြက်တင်းတာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားနိုင်မယ်ခံစားတာပဲရှိတယ်လှုပ်တယ်ရွတယ်တင်းတယ်တောင်းတယ်ဆိုတာအဲ့ဒါမရှိပညာအဲ့ဒါအကျိုးတရားကြီးအကျိုးတရားကိုရှုတာအကြောင်းကိုရှုရနာကိုရှုရ နာကိုရှုလိုက်တော့မှအကျိုးတရားတွေရက်ကုန်မတင်းနဲ့တောင်းနေဆိုတဲ့စိတ်တွေချုပ်ကုန်အန်တို့မဟုတ်လို့ရင်အကြောင်းကအကြောင်းမှမသတ်လို့အကျိုးတရားကြီးရှုနေရင်တင်းတာကြီးရှုမယ်ဆိုရင်အတိတ်ကလည်းတင်းတာကြီးသိခဲ့တဲ့အခုပြစ္ဆုတ်ပန်လည်းတင်းတာကြီးပဲအနာကလည်းတင်းတယ်လို့သိလေအောင်ပဲအတိတ်ကလည်းတင်းတယ်လို့သိရင်အတိတ်သံရောစင်အခုပြစ္ဆုတ်ပန်တင်းတာကိုသိပြန်တာပြစ္ဆုတ်ပန်သံရောစင်အနာကလည်းတင်းတာသိလိုက်ရင်အနာကသံရောစင်သံရောစင်သုံးပါပဲပယ်ပါဦးမလား ဘယ်တော့မှမပယ်ဘူးအဲ့ဒီသာရောစဉ်၃ပါးခန္ဓာ၅ပါးကာလ၃ပါးလွတ်မြောက်အောင်ရှုရမယ်စိတ်ဘယ်လိုလဲဝေဒနာဒီနာနိုင်သဘောဘာလို့ကြလဲခံစားပြီးပြက်တဲ့သဘောလေးကိုသိလိုက်ပြီဆိုရင်ဟောအတိတ်သာရောစဉ်လည်းပြက်သွားပြီမတွေ့တော့ဘူးပြစ္ဆုတ်ပါလည်းခံစားပြီးပြက်တယ်အနာကလည်းခံစားပြီးပြက်တယ်ဒါပဲရှိတယ်ဟောသာရောစဉ်၃ပါးလွတ်ပါအဲဒိဋ္ဌိပြုတ်သွားပြီအပယ်လွတ်သွားပြီ ခံစားတဲ့သဘောလေးကိုသာအစအလေအဆုံးကိုအသိဆုံးအောင်လိုက်ပြင်းလဲမပြင်းညာနဲ့တရားတော်မှာပြအသေးကျင့်တာတော်တော်ကြာကြတော့သေဃာကြီးဆဲဆဲကြတော့ဒီဝေဒနာလာလိမ့်မယ်အဲပထဝီဓာတ်ကသားမဲ့ပုံကိုကြတော့တောက်တင်မေးခိုင်းလာပြီငါတော့ပြင်အောင်မှပဲငါမေးခိုင်းလာပြီငါတော့ပြင်အောင်မှပဲလို့မေးကြီးဆွဲဆဲလို့ရမလားခန္ဓာကိုယ်ထဲကတင်းတောင်းတာကြီးကိုလောက်လို့ရမလားတောင်းအောင်မယ်လို့ရမလားသေတော့မယ် မေးခိုင်ပြီးတောင့်တင်ပြီးကိုကြီးမလောက်နိုင်တော့ဘူးတောင့်တင်သေးတော့မယ်အဲလောအောင်ရှုနိုင်ရင်ရှုမရှုနိုင်လို့ရှိရင်ငါဘောတော့ကငါကိုကတင်းတယ်ငါမေးခိုင်တယ်လို့သိနေတာကိုကရောလေးမထောက်ပြီးရက်တာတဲ့ဝေဒနာလောဘဖြစ်နေအဲ့တော့ဝေဒနာခံပြင်းပြင်းလေးရှုသွားရှော့မပေးနဲ့ရှင်းစိတ်နဲ့နောက်စိတ်လိုက်ရှင်းစိတ်ကတော်ကျင်တဲ့စိတ်တွေဖြစ်လာတယ် ရှင်းစိတ်ကတော်ကျင်တဲ့စိတ်တွေဖြစ်လာရင်နောက်စိတ်ကလေးကတော်တယ်ငါမှမဟုတ်ပဲရုပ်ဖောက်ပြန်နေတာပဲရုပ်ဝေဒနာပဲဝေဒနာဒီနာမယ်နိုင်တော့ပါလေခံစားပြီးပြက်တယ်ငါဆိုတာမရှိလက်ဆိုတာမရှိကိုယ်ဆိုတာမရှိပေါင်းဆိုတာမရှိဖောက်ပြန်တဲ့သဘောရုပ်ဝေဒနာနာနိုင်တော့ပါလေခံစားပြီးပြက်တဲ့သဘောသာရှိဒါသာရှုလိုက်ဒါသာသိရှင်းစိတ်နဲ့နောက်စိတ်လိုက်ရှင်းစိတ်ကလေးကတော်ရင်နောက်စိတ်ကလေးကတွန်းတယ်ရှော့မပေးနဲ့ဒကမာကြီးတွေ တထိုင်နဲ့လွတ်အောင်လို့အပယ်လေးပါလွတ်အောင်လို့တင်ပေးနေတာအပယ်မှခံပြီးတော့စိတ်တွေကိုပြင်ပေးနေတာသေတော့သေရမှာပဲဒကာကြီးတွေလည်းသေရမှာပဲနတ်ဖန်သေမလားတပည့်သေမလားပြီးတော့မပြောတတ်ဘူးသေတော့သေရမှာပဲသေပင်သေရညာတော့လဲတဲ့အတိလေးနဲ့သေရရင်ကောင်းတယ်အဲကားတိုက်သေးလဲဒီဝေဒနာလာလိမ့်မယ်ဖြားသေးရင်လည်းဒီဝေဒနာလာလိမ့်မယ်အဲဝေဒနာကြီးပဲဒီဝေဒနာတွေကိုအတိလွတ်အောင်ဝေဒနာတဏှာကိုတဏှာလွတ်အောင်ရှုနိုင်မှာ တဏှာမလွတ်တဲ့ပုဂ္ဂိုလ်ဘယ်တော့မှအပယ်လေးပါမလွတ်ဘူးသားမဘာကြောင့်လဲတဲ့ဝေဒနာတဏှာကုပဲဆိုတဲ့အပယ်သွားပြီအဲ့တော့ကြိုးစားပြီးတော့ရှေ့စိတ်နဲ့နောက်စိတ်ဟာတွန်းရှေ့စိတ်ကလေးကတော်ရင်လာရင်နောက်စိတ်ကလေးကတွန်းတယ်အယုတ်ကြည်ကြည်ကြီးခံဖေးခြင်းလဲဖေးရောဝေဒနာဒီနာနာဤတော့ပါလဲခံစားပြီးပြက်တယ်ဒါပဲသိတာအဲ့တော့မျက်စိအာယုံလေးကလည်းခန္ဓာကိုယ်ကြည့်စိတ်အာယုံလေးနဲ့ကြည့်မျက်စိကမြင်တာမဟုတ်စိတ်ကမြင်လာလိမ့်မယ်တမာတိရှိတော့မြင်လာလိမ့်မယ်ခန္ဓာကိုယ်ကြီးက အတိတ်ကာလတုန်းကအသုဘရှုလာတဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ကြီးဟာဘယ်လိုဖြစ်လာမလဲပုတ်ပွာတာကြီးမြင်မယ်အယုံစုကြီးမြင်မယ်အဲဒါကြီးမြင်မယ်အတိတ်ကရှုလာတာကိုအတိတ်ကရှုလာတဲ့ပုဂ္ဂိုလ်ကြတော့အယုံစုကြီးရှုလာတဲ့ပုဂ္ဂိုလ်အယုံစုကြီးပေါ်လာမယ်အပုံကြီးရှုလာတဲ့ပုဂ္ဂိုလ်အပုံကြီးပေါ်လာမယ်လက်လက်ဆက်ဆက်ကြီးရှုတဲ့ပုဂ္ဂိုလ်လက်လက်ဆက်ဆက်ကြီးပေါ်လာမယ်လူသေးကောင်ကြီးရှေ့မှာထားပြီးရှုတဲ့ပုဂ္ဂိုလ်လူသေးကောင်ကြီးရှေ့မှာပေါ်လာမယ်အဲ့ဒါပါလေတဲ့အတိတ်ကအသုဘကမ္မထာခေါ်တယ်အဲ့ဒီအသုဘကမ္မထာများမြင်ဒီတဘောလည်းနိဗ္ဗာန်ပေါ်တော့မယ် အဲကြိုးစားကြတထိုင်နဲ့ရအောင်ရှေ့စိတ်ကလေးကတော်ကျင်နောက်စိတ်ကတွန်းတယ်ဒကာကြီးတွေကြောက်မပေးနဲ့နော်ရှေ့စိတ်ကတော်ကျင်နောက်စိတ်ကတွန်းတယ်ဝေဒနာခံရပြင်းပြင်းလေးရှူသွားဝေဒနာနဲ့သမာဓိနဲ့ချိန်ဝေဒနာပြင်းလာရင်ပြင်းပြင်းလေးရှူသွားတယ်အဲ့တော့စိတ်ကဘယ်လိုဖြစ်လာမလဲတဲ့ဒုက္ခဝေဒနာမခံစားကြတော့အချူမရတော့နာပြီးပြားကိုနာပြေးပြီးတော့ခြိတိုင်ထားတာကနဦးစိတ်ကလေးကအာနာပါနသတိကိုယူတာ အာနာပါနခြိတိုင်ထားတာအရေးအကြောင်းဆိုသူကူရမှာဒုက္ခဝေဒနာနာမခံစားခြင်းဘူးဒုက္ခဝေဒနာမခံစားခြင်းတော့ဘယ်ပြည့်လဲတဲ့နာသီးရပြည့်စည်နေတယ်တမာရီနဲ့ပညာနဲ့ချိန်တာကိုဝေဒနာလိုက်နေတာပညာရှူးနေတာကတမာရီတမာရီနဲ့ပညာနဲ့ချိန်လိုက်တာပေါင်ချိန်ကြိုက်သွားအောင်လို့အဲ့ဒါမှအစွန်းပါလွတ်သွားလိမ့်လွန်လည်းမလွန်ဘူးသမာဓိလည်းမလွန်စေနဲ့ပညာလည်းအာမသာစေနဲ့ဝေဒနာတစ်ခုတည်းလိုက်နေရင်ပညာအာမသာတယ် သူသဘောနဲ့သူဖြစ်နေလိမ့်မယ်ကိုကအထုတလဲလိုက်မနေရဘူးသူသဘောလေးကိုကြည့်ရမယ်နာသဘောဒုက္ခဝေဒနာမခံစားရင်တော့ဘယ်ပြေးနေမလဲနာတိပြပြေးသိလိမ့်မယ်နာတိပြပြေးသိလိုက်တာဒုက္ခဝေဒနာဝေဒနာကိုသိလိုက်တာကဒုက္ခဝေဒနာဒုက္ခဝေဒနာနာမခံစားခြင်းတော့ဘယ်ပြည့်သိလဲတဲ့နာတိယပြည့်သိနာတိယသိလိုက်ဝေဒနာသိလိုက်နာတိယပြည့်သိလိုက်ဝေဒနာသိလိုက်အဲ့ဒါသမာဓိနဲ့ပညာနဲ့ချိန်လိုက်တော့ဟောယုံနာတပါချုပ်သွားသိတော့ဒါခဏသေးကြိတ်တာ ဩငါသိရင်ဒီလိုပဲသိရမှာပါလားဆိုတော့ဟောဝိဇ္ဇာဉာဏ်ရငါသိရင်ဒီလိုပဲအသိကရမှာပဲနံကလေးအပြင်ဘက်မထုတ်ဖဲနဲ့ဒလစကြီးငါနံလေးဟာဖြင့်ဒီတိုက်ထားရမှာပါလားဒီအသိငါကရတော့မှာပါလားဒီတိုက်ငါချုပ်ရတော့မှာပါလားတော့အသိလေးဝိဇ္ဇာဉာဏ်ရဩတထိုင်နေနဲ့ဟောအပေလွတ်ပါရောဗျာသိတတ်တယ်ဘာကြောင့်လဲတဲ့ရုပ်ဝေဒနာမှာအစအလယ်အဆုံးမှာမသိတဲ့ပုဂ္ဂိုလ်မှန်သမျှတော့ငါတတ်ပါကြီးပဲငါတတ်လို့ရှိရင်ငါခံကြတော့ငါမရှိတာကိုအရှိထင်တာကို ငါမရှိတာအရှိထင်လိုက်လို့ငါနာတယ်ငါကြိုက်တယ်ငါထုံတယ်ဆိုငါပဲခါကြတော့အဲဒီတော့ကြိုးစားပြီးတော့တရားဓမ္မတွေကြိုးစားရှေ့စိတ်ကတော်ခြင်းနောက်စိတ်ကလေးကတွန်းတယ်ဘာကြောင့်လဲတဲ့အခုဟာဝစ်ကျွေးတွေစနေတာဘယ်ဝစ်ကျွေးတွေလဲတဲ့ဓမ္မကြီးတို့အတိတ်ကာလတုန်းကတငါငါဖြစ်လာတဲ့စိတ်တွေအဲဒီတော့စားလာလိုက်တဲ့အစာတွေကလည်းမလီဘဲသားတွေစားကြက်သားတွေစားဝက်သားတွေစားငါတလောက်တွေစားငကျင်းသားတွေစား အဲယုံနာကိုမြင်ရင်မြင်ယုံနာကိုသိရင်သိပညာပရမကိုကွဲရင်ကွဲမကွဲလို့ရှိရင်ဘုံလုံးတစ်လက်ငပြန်တစ်လက်ပြန်ပြီးတော့အဲ့ဒီခန္ဓာနေနဲ့အသားခံအောင်ကိုကတစ်လက်ပြန်ပြီးအသားခံအောင်ယုံနာကိုသိအောင်ရှုရင်ရှုလွတ်အောင်ရှုနိုင်ရင်ရှုမရှုနိုင်ရင်ပြန်ပြီးတစ်လက်ပြန်အသားခံရုပ်ရုပ်ချင်းစားကြတာကိုအဲ့တော့ကြိုးစားပါဝေဒနာခံစားရင်ပြင်းပြင်းလေးရှူသွားကြောက်မပင်းနဲ့တော့တက္ကမကြီးတွေ လာမြမပြည့်နဲ့ဒီဝေဒနာကိုအစအလေအဆုံးအသီလေးဆုံးအောင်လိုက်ကြည့်ပါခဏသိကြည့်ခိုင်းတာရှင်းစိတ်နဲ့နောက်စိတ်ရှင်းစိတ်ကတော်ကျင်လာရင်နောက်စိတ်ကတွန်းတယ်သိကျင်နဲ့သိရောဆိုတော့ဒီစိတ်ကိုထားဒါအသေးကျင့်တာအသေးတတ်ဖို့ဟာကိုဝေဒနာပြင်းပြင်းလေးရှူသွားအဲဝေဒနာဒီနာနိုင်တော့ပါလေခါသားတယ်ပါလားအဲနာကိုကြီးကလှုပ်တယ် ဒီလိုမသတ်မှတ်နဲ့နာဝေဒနာခံစားနေတဲ့သဘောကိုသာသိဝေဒနာခံစားပြင်းပြင်းလေးယူသွားပါရှော့မပေးနဲ့ရှင်းစိတ်ကတော်ကျင်နောက်စိတ်ကတွန်းတယ်နာမမဟုတ်ပဲဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာနိုင်သဘောပါလေခံစားပြီးပြက်တယ်ခံစားတဲ့သဘောလေးကိုတခုတည်းတီအောင်ရှုပ်တာအဲအလေးအကျင့်ဝေဒီဘောဝင်ခိုင်းတာကိုသေတတ်ဖို့အောင် သေဃာတိဆဲဆဲဒီရုပ်နဲ့ဒီနာလာလိမ့်မယ်အဲပထဝီဓာတ်ကသတ်တော်မယ်ဆိုတော့တောင်းတင်ပြီးမေးခိုင်းပြီးသေးအာဘောကသတ်မဲ့ပုဂ္ဂိုလ်ကျတော့ဖောရောက်ပြီးတော့ရင်းတဲ့နှလုံးနဲ့အခုလိုကြက်ဆုပ်သေးဒီဇောကသတ်မဲ့ပုဂ္ဂိုလ်ကျတော့အမလီပူလာကြီးလောင်လာကြီးပူလာကြီးလောင်လာကြီးနဲ့ပူလောင်သေးဝါယောကသတ်မဲ့ပုဂ္ဂိုလ်ကျတော့လက်တီချီတွေပြောင်းပြောင်းပြောင်းပြောင်းနဲ့မူမိုက်ကနေသေးရောဝါယောကအနာမြနဲ့အဲအခုကတည်းကအသိရှိဖို့ပါ

နိုင်သဘောခံစားပြီးပြက်နေတဲ့သဘောတရားသာရှိပါလားစိတ်ကဒီလိုထားလိုက်မယ်ဆိုလို့ရှိရင်အဘယ်တော့ပြီအဲဒီတော့အခုသေတတ်ဖို့ဟာကိုဒီဝေဒနာကိုစိတ်ကလေးထားတတ်ဖို့ဟာကိုသိကြီးခံပြီးတော့သာတရားဓမ္မများရုပ်ဝေဒနာကိုဖောက်ပြန်တဲ့ရုပ်ဝေဒနာပဲနာရကြိုက်တယ်ဆိုတာမရှိတဲ့တရားရှိတဲ့တရားကဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာနာဤသဘောပါလေသူသဘောဘာလောက်တတ်တယ်လဲခံစားပြီးပြက်တယ်ဒါပဲရှိတယ် သူ့သဘောကိုလိုက်ကြည့်ပါနိုင်သောဘာလောက်တတ်တယ်လဲဆိုတော့သူ့သဘောကိုကြည့်သူ့သဘောကဘယ်လိုလောက်တယ်လဲတင်နာလေးလည်းခံစားလိုက်တယ်တောင်းနာလေးလည်းခံစားလိုက်တယ်ထုံနာလေးလည်းခံစားလိုက်တယ်အောင့်နာလေးလည်းခံစားလိုက်တယ်ကြက်ထားလေးလည်းခံစားလိုက်တယ်ပူဓာလေးလည်းခံစားလိုက်တယ်ရတာလေးလည်းခံစားလိုက်တယ်လှုပ်တာလေးလည်းခံစားလိုက်တယ်ခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်နဲ့ဒီပြက်စီပြက်စီပြက်စီပြက်ဆိုအဲ့ဒါခံစားတဲ့သဘောတရားလေးသိပြက်ဆိုတာနာခံစားတယ်ဆိုတာသဘောတရားလေးလက္ခဏာ အဲ့ဒါနာဤလက္ခဏာဆိုတာခံစားပြီးပြက်တဲ့သဘောလေးဒါပဲရှိဂိုင်တွယ်လို့မရဘူးသဘောတရားလေးသိပြက်သိပြက်သိပြက်ဆိုတာကနာသိတယ်သိမှုလေးကနာခံစားတဲ့သဘောကလက္ခဏာပြောတာလွတ်လွတ်တဲ့စိတ်ကိုပြောတာအဲအဲ့တော့စူးစမ်းကြတထိုင်နဲ့လွတ်သွားဝေဒနာခံစားရင်ပြင်းပြင်းလေးရှူသွားလျှော့မပေးနဲ့ရှင်းစိတ်ကလေးကတော်ကျင်နောက်စိတ်ကတွန့်တယ်အယိုးကြည်ကြည်ခံသိခြင်းနဲ့သိရောဆိုတဲ့ဒီစိတ်ကိုဒါ ဘိုင်စကုတ်တော့၃နာရီတောင်ကြည့်နိုင်သေးတာဗျာအပယ်တကားပိတ်အောင်ဒီရုပ်ဝေဒနာကိုအစအလယ်အဆုံးကိုမတိုက်နိုင်ဘူးလားအပင်မခံပြီးတော့အဲဘိုင်စကုတ်တေကြီးဘိုင်စကုတ်ထဲမြန်နေပြသိရင်ကိုချိုးနေရကြီးရဲ့ဗျာအဲဘာကြောင့်လဲတဲ့မရှိတာတွေကိုအရှိအာယုံပြုတ်ပြီးတော့ပညာအာယုံဖြစ်နေလို့အတ္တကြီးဖြစ်နေလောဘစိတ်တွေဖြစ်နေအဲဒီတော့ကြိုးစားပြီးတော့သေတတ်ဖို့ဟာကိုအခုအရေကကြိုးစားပြီးလှုပ်ထားကြ အဲမလှုပ်လို့ကတော့ဒီမဲ့ဒီတရားတော်များနဲ့မှမတွေ့တဲ့ပုံကိုမှန်သမျှကတော့ကိုချိုးနေမယ်သာမ။ဘာကြောင့်လဲတဲ့သေဟာနိစတဲ့ငါတတ်ပါကြီး။ငါတတ်လို့ရှိရင်ငါမရှိတာကိုအရှိထင်လိုက်။ငါဆိုတာပဲမှလဲတဲ့။ယုံနာမောကိုစွဲနေတာဝေဒနာကိုစွဲနေတာ။နားလိုက်တာ၊ခိုက်လိုက်တာ၊ထုံလိုက်တာ၊ကျင်လိုက်တာ၊အောင်းလိုက်တာ၊ကင်ဆာယောဂအဆုံယောဂအသေးယောဂနှလုံးယောဂဟောဒီဆိုတရားတွေစွဲတာမရှိတဲ့တရားတွေရှိတဲ့တရားကဘာလဲတဲ့ဖောက်ပြန်တဲ့ယုတ်ဝေဒနာဖောက်ပြန်တဲ့သဘောခံစားတဲ့သဘောနာယုတ်တာရှိတယ် မြင်တာကအတုပကြီးအဲခံစားတဲ့သဘောနာယုတ်တာရှိတယ်နာယုတ်ကိုမသိဘူးမရှိတဲ့တရားတွေတင်လိုက်တာတောင်းလိုက်တာထုံလိုက်တာတင်လိုက်တာအောင်းလိုက်တာပူလိုက်တာအေးလိုက်တာလို့မရှိတဲ့တရားတွေသွားပြီးလို့အပယ်ဆင်းရရှိတဲ့တရားကိုသိတာသိပြီဆိုလို့ရှိရင်အပယ်လွတ်ပါတယ်အဲဒီတော့ရှိတာကဘာလဲတဲ့ဖောက်ပြန်တဲ့သဘောတရားယုတ်ခံစားတဲ့သဘောတရားနာနာယုတ်တာရှိမြင်တာကအတုပါကြီးဒါမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ဘူး တရားဓမ္မပြအခုဒီအတုပါကြီးဟာမြင်းနေတဲ့ရုပ်တုံးရုပ်ခဲကြီးဟာဒီပေါ်ဥသိနေတာကတင်းတဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေကြက်လာတဲ့ဝေဒနာတွေပူတဲ့ဝေဒနာတွေလှုပ်လာတဲ့ဝေဒနာတွေတွန်းတဲ့ဝေဒနာတွေကာတဲ့ဝေဒနာတွေခံစားတတ်တဲ့နာအဲ့ဒီနာယုံပြက်သွားပြီတဲ့တင်းတဲ့ဝေဒနာတွေပြက်သွားပြီတောင်းတဲ့ဝေဒနာတွေပြက်သွားပြီသိဖို့သဘောလည်းမရှိတော့ဘူးဆိုရင်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 ခံစားသိမှုသဘောခံစားတဲ့သဘောဒါပဲရှိဒါတွေကလက်နဲ့ကင်တွယ်လို့မရဘူးပရမတ်တွေသဘောတရားတွေအဲဒီသဘောတရားတင်းတာကိုရှားကြည့်တာတင်းတဲ့အတဲကိုဘာရှိတယ်မြင်တဲ့အာသာအတုပါကြီးပေါင်ရဲလို့သတ်မှတ်နေတယ်ခြေစလုံးရဲလို့သတ်မှတ်တယ်မိမရဲလို့သတ်မှတ်တယ်ယောက်ျားရဲလို့သတ်မှတ်တယ်မရှိတာကြီးအတုပါကြီးကိုသတ်မှတ်နေတာနော်ရုပ်ကိုစွဲနေတာမရှိတဲ့တရားကြီးကိုအာရုံပြုတ်နေတာရုပ်ကိုစွဲနေတာအဲနာမ်ကိုစွဲတာကဘာလဲတဲ့တင်လိုက်တာတောင်းလိုက်တာ ထုံလိုက်တာအောင်းလိုက်တာဆိုတဲ့နာကိုဆွဲတာအဲ့ဒီအဆွဲတွေကြောင့်အပေလေးပါအကုန်ရက်ဆင်းတာပဲအဲနာယုတ်ကိုဆွဲတာအဲ့ဒီနာယုတ်ကိုလောက်အောင်ရှုရမယ်အဲကမ္ဘာလာသန်းတည့်တဲ့ကကြာကြည့်ကြသန်းတရားဓမ္မပြခန္ဓာမှာမြင်နေတဲ့အပေါ်မှာတရားမြင်တာကြီးကိုမိမရဲလို့မထင်နဲ့ပေါင်ရဲလို့မထင်နဲ့ခြေတော့ခြေစလုံးရဲလို့မထင်နဲ့မြင်တာအတုပသာသိထားလိုက်။အော်ဒါကြအတုပကောင်ကြီးပဲ။ပို့ရမယ်တရားကြီးပဲ။အယုစုကြီးပဲ။ယူသိလား။ဒီပေါ်ဥသိနေတာက ဖောက်ပြန်နေတဲ့ရုပ်ဝေဒနာတွေပဲခံစားတဲ့နာမည်နာယုတ်သာရှိတယ်နာရဲကြိုက်တယ်လို့မရှိအဲ့ရဲ့အဲ့ဒီတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့ထဲရှားကြည့်ရတာလက်နဲ့ဂင်တွယ်လို့ရသလားဂင်တွယ်လို့ရတာကအတုပါကြီးကဂင်တွယ်လို့ရမယ်ဟောတာအတုပါကြီးပါကွာပေါင်ကြီးပဲလို့ဆိုတာအတုပါကြီးဂင်ပြဖောက်ပြန်နေတဲ့သဘောတရားတွေကဂင်တွယ်လို့ရကောင်းတဲ့တရားမျိုးမဟုတ်ဘူးပရမတ်တွေကတင်းတဲ့သဘောတရားတောင်းတဲ့သဘောတရားထုံတဲ့သဘောတရားသဘောတွေပဲတွေ့လိမ့်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 ဝေဒနာပဲတွေးလိမ့်မယ်နာမယ်တွေးလိမ့်မယ်ကြိုက်တယ်အထဲကိုရှားကြည့်ကြသံမိမတွေးသလားယောက်ျားတွေးသလားမြင်တာကတော့အတုပါကြီးတင်းတဲ့အထဲမှာရှားကြည့်ကြသံယောက်ျားတွေးသလားမိမတွေးသလားဝေဒနာဒီပဲတွေးလိမ့်မယ်နာမယ်တွေးလိမ့်မယ်အောင့်တဲ့အထဲကိုရှားကြည့်ကြသံမိမတွေးသလား ယောက်ျားတွေ့သလားချောတာတွေ့သလားလှတာတွေ့သလားမြင်တာကတော့အတုပါကြီးအယိုးစုကြီးအောက်နဲ့အထဲလည်းမိမမရှိယောက်ျားမရှိဝေဒနာပဲတွေ့နေမှာထုံနဲ့အထဲဦးရှားကြည့်ကြသောမိမတွေ့သလားယောက်ျားတွေ့သလားငါရှိသလားဝေဒနာပဲတွေ့နေမှာနာမယ်တွေ့နေမှာနာဝတာသိရပူတဲ့အထဲဦးရှားကြည့်ကြသောပူတဲ့အထဲမှာချောတာတွေတွေ့သလားလှတာတွေတွေ့သလား မိမတွေ့သလားယောက်ျားတွေ့သလားဝေဒနာပဲတွေ့နေမယ်နာမယ်တွေ့နေမယ်နာမယ်ရှိကြိုက်လာတဲ့အထည်ကိုရှာကြည့်ကြသောင်းကြိုက်တဲ့အထည်မှာယောက်ျားရှိသလားမိန်းမရှိသလားချော်တာတွေတွေ့သလားလှတာတွေတွေ့သလားဝေဒနာပဲတွေ့နေမယ်နာမယ်တွေ့နေအဲ့ဒီတော့မရှိတဲ့တရားကိုမသိကြနဲ့တင်းနာတွေမရှိဘူးတောက်နာတွေမရှိဘူးထုံနာတွေမရှိဘူးအောက်နာတွေမရှိဘူးဝေဒနာနာနာတွေ့နေမယ်ဝေဒနာဒီနာ နာဤသဘောပါလောက်တာတလဲခံစားပြီးပြတ်တတ်တဲ့သဘောပဲရှိတယ်သဘောလေးပဲရှိတယ်။ကင်တွယ်လို့မရဘူးသဘောတရားတွေပရမတ်တွေအဲ့ဒီသဘောတွေကိုသေသေးချာချာသိရင်အပယ်လွတ်ပါပြီဗျာဒီသဘောကိုမသိဘဲနဲ့နားတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်လူသသိမ့်သေးလူတယောက်မှဖြစ်ဘူးလားမငမိုးရိတ်ထဲလိမ့်ကြပါကြီးပဲလားမဝေဒနာကိုတဏှာကူးနေပြီလောဘစိတ်ဖြစ်နေပြီ အဲဒီတော့ကြိုးစားပြီးတော့ရုပ်ဝေဒနာကိုအစအလေအဆုံးကိုအတိလေးဆုံးအောင်လာလိုက်တာခဏသေးကြည့်ခိုင်းတာပဲတရားဓမ္မပြသေတတ်ဖို့ဟာကြိုးစားကြတထိုင်နဲ့လွတ်တယ်အပယ်အပယ်လွတ်တယ်ရှင်းစိတ်နဲ့နောက်စိတ်တော့အပယ်မှခံပြီးတော့ပြတာဗျာအပယ်ဒီနောက်ပိတ်ဆုံးသာရမှာအပယ်တကားပိတ်ပြီးတော့နိဗ္ဗာန်ဝင်ကြဖို့ဟာကိုအဲထိုင်တဲ့ပုံကိုယ်တွေမို့လို့အပယ်မှခံပြနေတာအဲ စိတ်တွေကိုပြင်ပေးနေတာသေတတ်ဖို့ဟာကိုဒီစိတ်ကနေပြီးတော့ဒီစိတ်မသိနဲ့ဒီစိတ်ကိုထားဆိုတာအပယ်လေးပါးကလွတ်အောင်လို့အပယ်သွားတဲ့စိတ်ကဒီစိတ်အပယ်လွတ်တဲ့စိတ်ကဒီစိတ်ဆိုတာတင်ပေးနေတာနားတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်ဆိုတာအပယ်သွားမဲ့စိတ်အဲ့ဒီစိတ်သိနေလို့ရှိရင်ကိုချိုးနေမယ်အဲဝေဒနာကိုသိဝေဒနာနာနိုင်တော့ပါလေခံစားပြီးပြက်တယ်လို့သိလိုက်တာကအဲ့ဒါဝိဇ္ဇာစိတ် အဲ့ဒီစိတ်ကဘာလဲသူရိဘုံနတ်ပြည်၆ထပ်သွားမယ်သေရင်အဲ့ဒီစိတ်နဲ့သေရမယ်နာရယ်ကြိုက်တယ်နဲ့နာရယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်ပူတယ်အေးတယ်ငါကိုပဲငါချီပဲငါပဲသူပဲလို့ဒီလိုသိလို့ဒီလိုသိလိုက်လို့ချင်းရင်ငမိုးရိတ်ချောင်းနဲ့ဆဲမယ်ဒါလည်းရှိအဲ့တော့ငမိုးရိတ်ချောင်းလွတ်အောင်ရှုကြပြင်းပြင်းလေးရှုပါဝေဒနာခံစားရင်ပြင်းပြင်းလေးရှုပါမလျှော့နဲ့ တထိုင်နဲ့လွတ်သွားရှေ့စိတ်နဲ့နောက်စိတ်တော့ရှေ့စိတ်ကလေးကတော်ရင်နောက်စိတ်ကတွန်းတယ်အယိုးကြည်ကြည်အရေးခါကပြက်ချင်လည်းပြက်ရောဆိုတော့ဒီစိတ်ကိုထားသေလည်းမသေနိုင်ပါဘူးဒါခဏသေကြည့်တာရှင်းတဲ့ပုံကိုယ်ကအရိယာတွေဗျအလောင်းကြီးတွေအနာဂံလောင်းကြီးတွေသရဂံလောင်းကြီးတွေသောတာပန်လောင်းကြီးတွေယဟန္တာလောင်းကြီးတွေအလောင်းကြီးပဲကျင့်တဲ့ပုဂ္ဂိုလ်အလောင်းကြီးပဲအဲ ကျင့်တဲ့ပုဂ္ဂိုလ်မှလောင်းတာဗျမကျင့်တဲ့ပုဂ္ဂိုလ်ဘယ်ဟာလာလောင်းပါလဲမကျင့်မဲနဲ့လောင်းတယ်လို့မရဘူးဘုရားတော်ကျင့်သွားတာကျင့်တဲ့ပုဂ္ဂိုလ်အလောင်းတွေမှာကျင့်နိုင်တာဒီတရားဟာဘုရားတော်မှာဒုက္ခသရိယာကြီးကျင့်သွားတယ်အဲကြိုးစားကြတထိုင်နဲ့နဲ့ရအောင်အဲကာယသတိပ္ပံဝေဒနာသတိပ္ပံစိတ်ဓာတ်သတိပ္ပံ စိတ်ဓာတ်သတိပ္ပဏတစ်ချိန်တစ်ခါရောက်ဘူးတဲ့ပုဂ္ဂိုလ်သမီးတို့သားတို့ရေငါသေးလို့ရှိရင်တော့သပိတ်မသွတ်နဲ့ဟေးဘာကြောင့်သပိတ်မသွတ်လဲတဲ့ငါသေးရင်အလကားပေါ်ငါ6ရွာသွားတော့မယ်ငါသေတတ်ပြီငါခဏသေကြည့်ပြီးပြီငါတို့တရားကျင့်တာအသေးကျင့်တာစိတ်ကလေးထားတတ်ပြီဒီလိုပြောအခုကျင့်တဲ့ပုဂ္ဂိုလ်ကဝစီဘောဝင်တာအလေးအကျင့်ဝစီဘောသေတတ်ဖို့ဟာဝစီဘောဝင်နေရစိတ်ကလေးကဘဲမှမသွားအောင် အဲ့ဒါမို့ဒီစိတ်ကလေးကထားလို့ရတာမဟုတ်ဘူးလွတ်ထားရင်ဒီစိတ်ကလေးကဟိုပြည့်ဒီပြည့်ဟိုပြည့်ဒီပြည့်ဘကိုးရောက်ဘကိုးရောက်ပဇွန်တောင်ရောက်ဘိုးတထောင်ရောက်ရွှေတုံဖရားရောက်ဘိုင်းစကုတ်ရောက်စိတ်ကလေးရောက်ဒီစိတ်ကလေးရောက်နေရင်လေးဘက်ထောင်ရက်ဆင်းရမယ်လားမအခုကဒီစိတ်ကလေးမရောက်အောင်လို့တခါတည်းကိုမဟာဘုတ်တက်ကြီးလေးပါရုပ်ဝေဒနာနဲ့ဖမ်းယူတာသိတတ်ဖို့အောင်သမာဓိရှိအောင်အလေးအကျင့်ဝစီပေါ်ဝင်ခိုင်းတာ မလွတ်နဲ့နာသူ့သဘောကိုကြည့်နာဘယ်လိုခံစားနေသလဲဆိုတာလိုက်ကြည့်သူ့သဘောကိုလိုက်ကြည့်ပါနာတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောက်တယ်လို့မသိနဲ့နာဘယ်လိုခံစားသလဲသူ့သဘောကဒူကောင်းလည်းခံစားဒူကောင်းကိုသွားပြီးလိုက်နေမယ်ခံစားလိုက်နေမယ်ခါကိုလည်းခံစားလိုက်မယ်တင်ပါလည်းသိလိုက်နေမယ်ရှောက်သိနေတဲ့နာကအဲ့ဒီသိနေတာပါလေနာခံစားတဲ့သဘောလေးကိုပဲရှိတယ်သူဒူကောင်းလည်းသွားပြီးခံစားလိုက်နေမယ် ပေါင်းကိုလည်းခံစားလိုက်လိမ့်မယ်တင်ပါကိုလည်းခံစားလိုက်မယ်နာသီပြာကိုလည်းသွားခံစားလိုက်လိမ့်မယ်နာနာမနေဘူးခန္ဓာထဲမှာလိုက်ပြီးနာသူ့သဘောနဲ့သူလိုက်ပြီးခံစားနေတာတွေ့တယ်အဲ့ဒီခံစားတဲ့သဘောလေးကိုအတိလေးဆုံးသွားအောင်လိုက်ရလိမ့်ရုပ်ဝေဒနာလည်းကုံလဲသွားရောခံစားတဲ့သဘောလေးလည်းဆုံးသွားအဲစိတ်ဓာတ်သတိပ္ပံတစ်ချိန်တစ်ခါရောက်ခုတဲ့ပုံကိုငါသိရင်သပိတ်တော့လွတ်ပြီလို့သာတစ်ထစ်ချမှတ်တော့တထိုင်နဲ့လွတ်တယ်တရားဆိုတာ လွတ်တဲ့စိတ်မလွတ်တဲ့စိတ်ဒီစိတ်တွေကိုသိမှဒီစိတ်တွေမှမသိလို့ရှိရင်ဘယ်ကရပြီးတော့တရားရအပယ်သွားတဲ့စိတ်ကဟောဒီစိတ်ကြနတ်ပြေသွားတဲ့စိတ်ကဒီစိတ်ကြဒီလိုပြောနိုင်မှာပရိစ္ဆသမုပ္ပါဖြစ်နေတဲ့စိတ်ကဒီစိတ်ကြပရိစ္ဆသမုပ္ပါရတဲ့စိတ်ကဒီစိတ်ကြပရိစ္ဆသမုပ္ပါလွတ်သွားတဲ့စိတ်ကဒီစိတ်ကြဆိုရင်အဲ့ဒီစိတ်သုံးစိတ်ကိုပြောလိုက်လို့ရှိရင်တရားယောဂီတွေဒီမှာသဘောပေါက်ပြီးတော့တခါတည်းနိဗ္ဗာန်ဝင်ကြပရိစ္ဆသမုပ္ပါတဲ့ခန္ဓာထဲမှာစိတ်တွေဖြစ်နေတာ အဲတင်းတာပေါ်တင်းတယ်လို့သိတယ်သိပြပြီတစ်စိတ်တောင်းတာပေါ်လို့တောင်းတယ်လို့သိတယ်တစ်စိတ်ထုံတာပေါ်လို့ထုံတယ်လို့သိတယ်တစ်စိတ်အာပရိစ္ဆာသမုပ္ပါအဲ့ဒါလဲနေပြီကဲပရိစ္ဆာသမုပ္ပါဖြစ်နေပြီအဲ့ဒီပရိစ္ဆာသမုပ္ပါလဲနေတဲ့စိတ်ကိုပရိစ္ဆာသမုပ္ပါရပ်သွားတဲ့စိတ်ကိုရှုအောင်ကဲဖောက်ပြန်တဲ့ရုပ်ဝေဒနာပဲလို့ပြောသိလိုက်အဲ့ဒါကိုပရိစ္ဆာသမုပ္ပါရပ်သွားပြီဖောက်ပြန်ဖောက်ပြန်တဲ့ရုပ်ဝေဒနာတရက်တဲ့စိတ် ဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးတော့ပရိစ္ဆသမုပ္ပါလွတ်မြောက်သွားတဲ့စိတ်ဖြစ်အောင်ဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာဩပရိစ္ဆသမုပ္ပါလွတ်တော့မယ်ဝေဒနာဒီနာနိုင်တော့ဘာလို့တာလဲခံစားပြီးပြက်တယ်ဆိုတော့ဟောပရိစ္ဆသမုပ္ပါလွတ်သွားပါပြီဗျာလွတ်မြောက်သွားပြီခံစားပြီးပြက်တဲ့သဘောလေးသာဒီနာပရိစ္ဆသမုပ္ပါရက်တဲ့စိတ်ကဘာလဲတဲ့ ဖောက်ပြန်တဲ့ရုပ်ဝေဒနာရဲ့လို့သိတာဝေဒနာသာသိတာဖောက်ပြန်တဲ့ရုပ်ဝေဒနာဖောက်ပြန်တဲ့ရုပ်ဝေဒနာပဲဖောက်ပြန်တဲ့ရုပ်ဝေဒနာဆိုတော့အဲ့ဒါပရိစ္ဆာသမုပ္ပါရက်တဲ့စိတ်ပရိပရိစ္ဆာသမုပ္ပါလွတ်တဲ့စိတ်ကဝေဒနာဒီနာနာဤသဘောခံစားပြီးပြက်တယ်ဆိုတာလွတ်သွားပြီနာရဲကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွာတယ်ဆိုတာအဲ့ဒါပရိစ္ဆာသမုပ္ပါလဲတဲ့စိတ်ပရိစ္ဆာသမုပ္ပါရက်တဲ့စိတ်ပရိစ္ဆာသမုပ္ပါလွတ်တဲ့စိတ် အဲကြိုးစားပါရှေ့စိတ်ကတော်ရင်နောက်စိတ်ကတော်တယ်ဒကာကြီးတွေဒကာမကြီးတွေနော်အဲတရားဟာတထိုင်နေနဲ့လည်းလွတ်တယ်ဗျာရှော့မမင်းနဲ့ရှေ့စိတ်ကတော်ရင်နောက်စိတ်ကတော်တယ်သိခြင်းနဲ့သိရောအယုတ်ကြည်ကြည်ရေခါခါပြက်ခြင်းနဲ့ပြက်ရောဆိုဒီစိတ်ကိုထား သရာရေးကြည့်တာပဲလေသရာဝရိယတတိသမာဓိပညာပုံ၅ပါးဖရာရှင်ကိုတော်မြတ်ကြီးလည်းဒီမှာသရာပဲသေခြင်းလည်းသေရောဆိုတဲ့ဒီစိတ်ကိုထားတယ်ငါတော့မခံနိုင်ပါဘူးတော်မပဲဆိုရင်အမလေးလေးဘက်ထောက်ပါသင်္ကာရီဆယ်ဆယ်ကိုမခံနိုင်ပါဘူးလို့ပြောလို့မရတော့တေဇောဓာတ်တွေလောင်းလာပြီတဲ့ငါတော့တော်အောင်ပါပဲလို့ရပါလားခန္ဓာကိုယ်ကြီးဖောလာပြီငါတော့တော်အောင်ပါပဲမဖောတော့ဘူးလို့ပြောလို့ရပါလား ပထဝီဓာတ်ကသတ်တော့မယ်ခန္ဓာကိုယ်ကြီးတောင့်တင်းပြီးမေးခိုင်းလာပြီမခိုင်းနဲ့အောင်ွယ်လို့ရမလားပြင်လိုက်အောင်မယ်လို့ရမလားမရဘူးအခုကတည်းကခဏသေးကြည့်ခိုင်းတာစူးစမ်းကြလွတ်သွားအောင်ရှင်းစိမ့်နဲ့နောက်စိတ်တော့အပင်မခံပြီးတော့အပယ်လေးပါးကိုလွတ်သွားအောင်ဈေးကုပ်ဈေးကုပ်ပြီးနှပ်ပြတင်းနေတာပါတရားဓမ္မများကကြော့ပေးမယ်ဆိုလို့ရှိရင်ဖြင့်အဲဥပဒေတော့ကပင်မလားပင်မနဲ့အပယ်လွတ်အောင်လို့လာပြတာဟုတ်ကလား ကဘာလာသန်းတည့်တဲ့ကသံသရာကြီးကိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်လာတဲ့စိတ်တွေကိုလာပြုတ်ပြင်ပေးတာ